မိနစ်40လောက်တရားဒေသနာများနာယူကြီးညိုကြမယ်နော်ဒီကနေ့သာသနာတော်နှစ်2566ခုကောဇာနှစ်1384ခုတော်သလင်းလာပြီးကျော်တရက်2022ခု ကိုလာပိုင်း10ရက်စနေနေ့နန္ဒကင်းခါကာလရုံးလယ်မြို့နယ်ပြင်စာရွှေချောင်းသစ္စာရွှေကြီးကျောင်းတိုင်းမှာဘုန်းတော်52နှစ်ပြည့်ဝေးနေ့အကျိုးဝေးနေ့အထိတ်အမှတ်ဖြစ်ဖြင့်အမေရိကန်နိုင်ငံမှာနေထိုင်ကြတဲ့တရားဓမ္မတွေအလုံးစုပေါင်းပြီးတော့ ကိုဇော်ထွန်းတို့မိုက်ဆန္ဒဝင်းတို့မိသားစုတို့စုပေါင်းပြီးတော့ခေါင်းဆောင်ပြီးတော့ဝင်းနေအတိမ်မှဓမ္မပူဇာတရားအလူလေးလူချင်းမာလေးဆိုတော့ဘုံကလည်းရပါရဲ့ရှင်9ရက်တောင်းတာ3ရက်ပေးလိုက်တယ်ပေါ့နော်အဲ့တော့ဘုံတို့ဒီမှာတော့မနေ့ခင်းပေါ့ဟိုမှာတော့ညခင်းပေါ့နော်အဲ့တော့တရားအတူလေး3ပုဒ် ဟောဖို့ဘုန်းဘုန်းတို့စဉ်းစားထားတယ်ဘလို့တရားဒေသနာမျိုးကိုဟောဖို့စဉ်းစားထားလဲဆိုတော့တရားဘာဝနာအလုပ်ကိုဘာကြောင့်အားထုတ်ကြရတာလဲတရားဘာကြောင့်အားထုတ်တဲ့နာလဲတရားအထုတ်ရခြင်းရဲ့အကြောင်းတရားနော်အဲ့ဒါကိုဒီကနေ့ပြောမယ်လို့စဉ်းစားတာ မနှက်ပြန်မှာတော့တရားဘယ်လိုအထုတ်ရသလဲဆိုတာတရားအထုတ်ပုံအထုတ်နည်းလေးကိုအချင်းချုပ်ကလေးပြောမယ်လို့စဉ်းစားထားတယ်။တပတ်ခါမှာတော့တရားအထုတ်လို့ရှိရင်ရရှိမဲ့အကျိုးကျေးဇူးတွေကိုပြောမယ်လို့စဉ်းစားထားတယ်။လက်ဒီတရားအတူလေးသုံးဖို့ကို ပေါင်းလိုက်လို့ရှိရင်ဘာကြောင့်တရားအထုတ်ရတာလဲ။တရားကိုဘယ်လိုအထုတ်ရတာလဲ။ တရားအားထုတ်ရင်ဘာတွေရမှာလဲဘာတွေဖြစ်မှာလဲဒီအရေးပါတဲ့တရားအားထုတ်ခြင်းနဲ့ပတ်သက်တဲ့အရေးပါတဲ့မေခွန်း၃ချက်ကိုအထိုင်လျောက်ပြည်လေစေလိမ့်မယ်ပေါ့နော်။ဘာကြောင့်တရားအားထုတ်ရတာလို့တရားကိုဘယ်လိုအားထုတ်ရမှာလို့တရားအားထုတ်ရင်ဘာရမှာလို့အကြောင်းအကျိုးသဘောလေးတွေပေါ့နော်။ဘာကြောင့်တရားအားထုတ်ရတာ တရားဘယ်လိုအထုတ်ရတာလို့တရားအထုတ်တော့ဘာအကျိုးရှိမှာလို့ဒါလေးတွေကိုအခြေခံကြကြဘုံဘုံတို့နားလည်နိုင်ဖို့ပေါ့ရှိဖို့ရအဖြစ်တော့အလုံးတရားဘာဝနာနဲ့မကင်းကြတဲ့အတွက်ကြောင့်အထိုက်လျောက်တော့နားလည်ထားကြပြီးသားနော်အဲ့တော့ဘုံဘုံတို့ဒီနေ့ဘာကြောင့်တရားအထုတ်ကြရတာတော့ဆိုတဲ့မိကုန်းနဲ့ပတ်သက်ပြီးတော့ဘယ်တုတ်တန်ကိုခြေခံပြီးတော့ပြောခြင်းလို့ဆိုတော့ ဝန်တို့သုတ်တန်နိဗ္ဗာန်ပါဠိတော်ထဲမှာဥဋ္ဌာဏသုတ်တန်ဆိုပြီးမတန်းတင်ထားတယ်သုတ်တန်တစ်ပုဒ်ရှိတယ်မကြာခဏလည်းဝန်တို့ဟောပြပါအဲ့ဒီသုတ်တန်လေးအဲ့ဒီသုတ်တန်ကိုတည်တည်ကြာကြာညံမိသလောက်လေ့လာကြည့်တဲ့အခါမှာမြတ်စွာဘုရားကတရားကိုသိဖို့အတွက်ဒီသူတော်ကောင်းတရားကိုအထုတ်ဖို့ တိုက်တွန်းတဲ့နေရာမှာအကြောင်းပြချက်တွေပေးပြီးတော့တိုက်တွန်းထားတာထူးထူးခြားခြားတွေ့ရတယ်။ဘာကြောင့်တရားအထုတ်တဲ့လဲဆိုတဲ့မိဘရဲ့အဖြေကိုအဲ့ဒီမှာပြပြဝဝကြီးမဟုတ်တော့တစိမ့်တရေတာတွေ့ရတယ်။ဘာကြောင့်တရားအထုတ်တဲ့လဲဆိုတာတစိမ့်တရေတာလို့ဆိုတော့လည်းပဲအလွန်အရေးပါတဲ့အကြောင်းပြချက်တနည်းအားဖြင့်တရားဘာကြောင့်အထုတ်ရတာလဲဆိုတာအခြေခံကြကြ မြတ်စွာဘုရားဟောထားရလဲရောက်တယ်လို့ဝန်စီတွင်မှာအဲ့လိုခံစားရတယ်နော်အဲ့ဒီတုတ်တန်ကဘာကြောင့်မြတ်စွာဘုရားဟောတာလဲဆိုတော့တုတ်တန်ဟောရခြင်းရဲ့အကြောင်းနေတဲ့ဝတ္ထုကိုတော့ဘုံတို့အခြေတဝေါ့မပြောတော့ပါဘူးမေမေရောရောပေါ့ပေါ့ဆဆနေနေကြတဲ့ယဟန်တွေကိုရှင်မမောကလံကိုတကူပြခိုင်ထိတ်လန့်စေပြီးတော့မှမြတ်စွာဘုရားအဲ့ဒီတုတ်တန်ကိုဟောတာအဝိဒါခအကြောင်းမကြီးဆောက်လုပ်လူတိုင်းထားတဲ့ပုဗ္ဗာယုံအကြောင်းမှာ မြတ်စွာဘုရားနဲ့အတူတကွတကြောင်လိုက်တယ်မှာသတင်းသုံးနေကြတဲ့ယဟန်တန်ဃာတွေရှိတယ်ယဟန်ပြုသစ္စာလေးတွေနဲ့တူပါတယ်အဲ့ဒါဆွန်ဖုံပေးပြီးတရေတမောအိတ်စမိဆရာစကားတွေပြောတမောဝတဟာဟာနဲ့နေကြတာပေါ့နော်အဲ့ဒါကိုမြတ်စွာဘုရားကမြင်တော်မူတဲ့အခါမှာရှင်မမောကလန်ကိုခေါ်ပြီးတော့အဲ့ဒီယဟန်တွေကိုထိတ်လန့်စေတော့အဲ့ဒီမှာရှင်မမောကလန်ကဝိဒါကအเจ้าမကြီးလှူဒန်းထားတဲ့အဲ့ဒီအလွန်ကြီးတဲ့ကျောင်းကြီးကိုတုံလှုပ်သွား တကူအစီအရင်နဲ့ဖန်ဆင်းတယ်ဖန်တီးတယ်အငလင်လှုပ်တယ်ဆိုပြီးတော့အကုန်လုံးစင်ပြေးကြကြောက်လန့်တယ်အဲ့ဒီအချိန်မှာမြတ်စွာဘုရားအဲ့ဒီရန်လေးကိုခေါ်ပြီးတော့ဒီတုတ်တံကိုဟောတာပထမဂါထာလေးကပါပြောတော့ဥဒ္ဓထာနိတိတထာကောအထောတုပိတေနာဟောအတုရဏေညိကန္တိတာတန်လဝိဒါနာရုပ္ပတံဥဒ္ဓထာထကြကုန်တော့နိတိတထာထိုင်ကြကုန် ဘောတင်တို့အားသူပိတေနာအိဆက်နေခြင်းအဖြစ်ကောအထောအဘယ်ကျိုးရှိပါအန်ဒီထကြကုန်တော့ထိုင်ကြကုန်တော့တင်တို့အားအိနေခြင်းအဖြစ်ဘာကျိုးရှိမလဲတဲ့အတုရာနေကြီးကာဋိတာတန်လာဝိဒါနာရုပတံဒါကမြတ်စွာဘုရားကဘာကြောင့်တရားအထုတ်ခိုင်းတာလဲဘာကြောင့်သူတော်ကောင်းတရားကိုကြိုးစားဖို့ပြောနေရတာလဲဆိုတာရဲ့အကြောင်းပြချက် အတုရာနေကြီးကာလိတာတလဝိဒါနာရုပ်ပဒံဟိမန္လဝေစွာအတုရာနကိလေသာအနာတို့ဖြင့်နာကျင်နေကြကုန်သောတန်လဝိဒါနာနော်ရုပ်ပဒံယာကအစရှိတဲ့ကိလေသာမြအညောင်းတို့စုဝင်သည်ဖြစ်၍ပေါက်ပြန်တုံ့လုပြီးတော့နေကြကုန်သောဘောတင်တို့ဤနေတာအိဆက်ချင်းသည်ကာပဲကျိုးရှိပါအ တော့ဒီကဒါလေးကိုဘုန်းတို့မြတ်စွာဘုရားဆိုလိုတဲ့အတိတ်ပဲကိုထိထိမိမိနားလည်အောင်စဉ်းစားတတ်ဖို့လိုတယ်။ထားကြကုန်လို့ထိုင်ကြကုန်လို့အိပ်ဆက်နေခြင်းအဖြစ်သင်တို့ဟာဘယ်ကျိုးရှိပါလဲ။အိတ်တောင်မအိပ်စီခြင်းဘူးနော်။ပြင်းပြင်းထန်ထန်လှုပ်စီခြင်း။အဲ့ဒါလို့ဘာကြောင့်မြတ်စွာဘုရားကပြင်းပြင်းထန်ထန်ဒီသူတော်လုပ်ကိုလှုပ်စီခြင်းရတာတော့တနည်းအားဖြင့်ဘာကြောင့်တရားအားထုတ် စေခြင်းရတာတို့အကြောင်းပြချက်ကသင်တို့ရဲ့စိတ်နှလုံးမှာ လောဘဒေါသမောဟတိဟုသောမြားတွေရှူးဝင်နေလို့သင်တို့ရဲ့စိတ်နှလုံးဟာဖြက်ဖြက်လူးနေတယ်တဲ့ဥပမာပြောရလို့ရှိရင်ပုတ်ဆိုးပြစ်လိုက်တဲ့မြားမှန်တာကိုခံရပြီနော်မြက်ခင်းပြင်ပေါ်မှာလူးလိမ့်နေတဲ့သားသမင်ပေါ့သင်တို့ရဲ့စိတ်နှလုံးဟာဖောက်ပြန်တုန်လှုပ်နေတယ်တဲ့ဆိုလိုတာက စိတ်ထဲမှာပူမှုလောင်မှုပင်ပန်းမှုဆင်းရဲမှုတွေရှိနေတယ်အဲ့ဒါတွေကိုသင်တို့ကိုယ်တိုင်ကုစားရမယ်အဲ့တော့ဒီဒေသနာကတည်တည်ချာချာစဉ်းစားမှအရသာကပုံမှန်နော်အခြေအားဖြင့်ဘုန်းတို့တွေဟာကိုကိုကိုပူလို့လောင်မှမသိတဲ့အနေအထားနဲ့ပဲနေရတာဒါကြောင့်ဒီဒေသနာလေးကကိုယ်နဲ့မဆိုင်တဲ့လူလေးဖြစ်နေတယ်ပေါ့ တကယ်တကယ်ကကိုနဲ့အပြည့်အဝကိုမလုပ်နေတော့သက်ဆိုင်နေတယ်ဦးတို့တွေဟာစိတ်ချမ်းသာလက်ချမ်းသာအေးအေးဆေးဆေးကြည်ကြည်လင်းလင်းစိတ်ကလေးကိုကောင်းပြီးတော့နေနေကြတာမဟုတ်ဘူးဟုတ်လားမြတ်စွာဘုရားပြောသလောက်ကြီးမြတ်မှန်ခံရတဲ့တမင်လိုလူလှိမ့်ပြီးတော့တုံလုံးဖောက်ပြန်ပြီးတော့နေတဲ့အနေအထားမျိုးတော့အမြဲတမ်းကြီးရောက်နေတာတော့မဟုတ်ဘူးပေါ့ဒါလည်းပဲ လောကရန်တရားတွေနှိမ့်ဆက်လို့ပြင်းထန်တဲ့အာယုန်တွေနဲ့တွေ့ရလို့ပြင်းထန်တဲ့ပျက်စီးမှုတွေနဲ့တွေ့ရလို့ပေါက်ပြန်လာတဲ့တနေ့မှာအော်တို့အဲ့လိုဖြစ်နေပါလားလို့သိနိုင်လိမ့်အောင်မယ်ဟုတ်လားခုချိန်နေမှာတော့အဲ့လိုကြီးတော့ပြင်းပြင်းထန်ထန်ပူလောင်နေတာတော့မရှိဘူးပေါ့ဒါပေမဲ့လို့အရန်ကြီးတက်တောင့်တက်တာကြီးနေနေရတာလည်းမဟုတ်ဘူးတရားနဲ့กินပြီးတော့တရားအတိမရှိဘဲနဲ့စိတ်နှလုံးတက်တာလေဆိုတာဘယ်လို့မှမဖြစ်နိုင်တဲ့ကိစ္စ ကိုကအပူနဲ့နေလို့ပင်ပန်းမှုနဲ့နေလို့ဒါတွေနဲ့အနေကြားလာလို့ကိုကိုကိုပင်ပန်းမှမသိပူလောင်မှမသိဖြစ်နေတာပဲရှိတာအဲ့တော့ဒါလေးကိုဘုံဘုံတို့ကနားလည်ခြင်းနဲ့ဆိုရင်ကိုကိုကိုအေဂျင့်နဲ့အနေထားတက်တာတဲ့အနေထားအခုအနေထားတဲ့ကောင်းမွန်တဲ့မုံမြတ်တဲ့အနေထားလေးနဲ့နေတဲ့အလေ့ကျင့်ကိုလေ့ကျင့်ကြည့်လိုက်အဲ့ဒီကြတော့မှဩငါချမ်းချမ်းသာသာနေလို့ရပါလေခင်ဗျငါမနေပါလား ငါတက်တာအောင်နေလို့ရတယ်ငါမနေပါလားကိုယ့်ရဲ့ပင်ပန်းမှုဟာတက်တာမှုနဲ့နေကြည့်မှထင်ရှားတယ်ကိုယ့်ရဲ့ပူလောင်ခဲ့မှုဟာအေးချမ်းမှုလေးနဲ့နေကြည့်မှထင်ရှားတယ်တော့ရှိရင်တော့ငရုတ်တီးတွေကပိုဟာသူ့အတူအဲအဲ့တိုင်းနေနေကြဆိုတော့ပူမမသိလောင်မမသိသူ့ဘဝနဲ့သူတော့ဟုတ်နေတာပဲဟုတ်လားအဲ့တကယ်စင်စစ်ဘုန်းဘုန်းတို့တွေဟာပူနေတဲ့စိတ်လောင်နေတဲ့စိတ်ပင်ပန်းနေတဲ့စိတ်နဲ့နေနေကြရတယ်ဆိုတာ သူ့ထက်ကောင်းမွန်တဲ့စိတ်အနေထားတွေနဲ့နေဘူးကြည်မှတာလေယာနုံကြီးလက်ခံနိုင်တာအမှုရှင်တော်ကိုယ့်အကိုဟုတ်တယ်ထင်နေတာအထူးသဖြင့်အသက်အရွယ်လေးလည်းငယ်ဦးမယ်ကျန်းမာရေးလေးလည်းကောင်းမယ်စာဝေနေရေးလေးကလည်းအဆင်ပြေမယ်ပို့ပြီးတော့စီဝါရေးလေးကမြန်အဆင်ပြေဦးမယ်ဆိုရင်တော့ဘဝဟာဒုက္ခစိတ်တွေဆင်းရဲနေတယ်ပင်ပန်းနေတယ်ဆိုတော့တိတောင်တိချင်မှတိတယ်ဒါလည်းပဲပြုတ်လို့တော့မရဘူးတချို့အစသာရရဆင်ပြေနေတော့လည်းပဲ အိမ်တော်ရေးရမပြေးတာရေးသမီးရမပြေးရွှေမျိုးရေးရမပြေးမပြေးမပြေးဒါတွေများလာတော့အဲ့ဒီအဆင်ပြေပါတယ်လို့ထင်ရတဲ့အရာတွေကြားထဲမှာကိုပဲသူ့ဟာတကယ်လက်တွေ့ဘဝမှာလို့ဖြစ်နေမပြေးဘူးဟုတ်လားအဲ့တော့ဒီဒေသနာလေးကိုကြည့်ရင်ဘာကြောင့်တရားအထုတ်တင်တယ်လဲဆိုတဲ့မိဂုံးရဲ့အဖြေကိုတမျိုးဘုံတို့ရတယ်အဲ့ဒါပါလဲဆိုတော့စိတ်တွေမချမ်းသာသေးလို့ချမ်းသာအောင်လုပ်ဖို့ စိတ်တွေမအေးချမ်းသေးလို့အေးချမ်းအောင်လုပ်ဖို့စိတ်တွေမတက်တာလေးလို့တက်တာအောင်လုပ်ဖို့အဲ့ဒီလုပ်ဖို့တာဝန်ဟာကိုယ်မှာရှိတယ်ကိုယ်စိတ်မအေးတာဘယ်သူမှအေးအောင်လာပြီးတော့လုပ်ပေးလို့မရဘူးလုပ်လည်းလုပ်မပေးနိုင်ဘူးကိုယ်စိတ်မချမ်းသာတော့ဘယ်သူမှတော့ချမ်းသာအောင်လာပြီးတော့လုပ်မပေးနိုင်ဘူးဟုတ်တယ်မို့လားအဲ့ဒီတာဝန်ကကိုယ်တိုင်ပဲပါတော့ထမ်းဆောင်ရမှာကိုကိုကိုကိုပဲလုပ်ပေးရမှာသူများလည်းလုပ်ပေးလို့မရဘူးဟုတ်လား ကို့မှာအဲ့ဒီတာဝန်ရှိတယ်ဆိုတာဘုံဘုံတို့တို့ဟာနားလည်ရမယ်ကိုယ်စိတ်ကိုချမ်းသာအောင်ကို့မှာလုပ်ပဲပြီးဘယ်သူလုပ်ပေးမလို့ဒီအမြင်ဟုတ်လားအဲ့ဒါအခက်မသိလို့ရှိရင်ဘုံဘုံတို့တို့ဟာခုနကတော့ပြောတဲ့ဥမာတွေကလို့ညမှန်ခံရတဲ့တမင်လို့လူလိတ်တုံလှုပ်ပြီးတော့နော်အလွန်ကိုပြင်းပြထန်ထန်ပူရလောင်ရတဲ့အနေအထားကိုလည်းရှောက်သွားနိုင်သေးတယ်ဒီအချိန်မှာဘုံဘုံတို့ကစိတ်နှလုံးကိုရင့်ကျက်အောင်အေးချမ်းအောင်ဗာလိကျင့်မှုမှလုပ်မထားဘူးဆိုရင် လောကရန်တရားနဲ့တွေ့ရင်လောကရန်အကြီးကြီးတောင်မဟုတ်လောကရန်သေးသေးလေးနဲ့တွေ့ရင်တောင်မှအဖြစ်သွားနိုင်တော့နော်တုံလို့ကြောက်ချပြီးတော့သွားနိုင်တယ်ဆိုကြပါစို့ကြောက်ခဲတစ်လုံးအတွက်ကတော့လေမုန်နှကြီးတိုက်တောင်သူကအေးအေးဆေးသေးဝါခွန်းလေးတစ်ခုအတွက်ကတော့လေလူအေးလေးတစ်ခုတိုက်တာနဲ့တောင်သူကလွန့်သွားနိုင်တယ်အဲ့တော့လောကရန်ကြမ်းတာနှုတာထဲ့ကိုယ့်ရဲ့ခန္ဓာကြီးအကြီးအသေးကကိုယ့်ပုံမှာ ကိုဘယ်လောက်ဆင်းရဲသွားမလဲဆင်းရဲမသွားဘူးလဲဆိုတာကိုစကားပြောနေတယ်အဲ့ဒါကိုမြင်အောင်ကြည့်ရဟုတ်လားအဲ့ဒါတရားအထုတ်ခြင်းအပြင်ဒီလိုပါကိုယ်စိတ်နှလုံးကိုခန္ဓာရင်ရှိအောင်ကြိုတင်ပြီးတော့လေ့ကျင့်ထားရမရောက်ဘူးလားရောက်တယ်ဟုတ်လားတချိန်လောကဓာတ်တရားနဲ့တွေ့လာရင်ခန္ဓာရင်ရှိဖို့အတွက်ဘုန်းဘုန်းတို့ဟာတရားကိုအထုတ်ထားတဲ့ဟုတ်လားဒါကြောင့်ဘာကြောင့်တရားအထုတ်သင့်တာလဲလို့နော်ဒီဒေသနာလေးတွေကိုအခြေခံပြီးတော့အဲ့ဒီမေကုံကိုဖြည့်ရမယ်ဆိုရင် မပြေလေသေးလို့ပြေလေအောင်လုပ်ရတာမကောင်းသေးလို့ကောင်းအောင်လုပ်ရတာတော့မချမ်းသာသေးလို့ချမ်းသာအောင်လုပ်ရတာလို့အခြေအနေမှန်လေးကိုဘုန်းဘုန်းတို့ဟာနားလေရမယ်တပုံပြောရင်လည်းဒါပဲနံပါတ်1ကဒါအရာကိုဟာကောင်းမွန်နေတာမဟုတ်ဘူးဒီမှာတော့မြတ်စွာဘုရားစိတ်နှလုံးကိုမျှစုနေလို့ပြောတယ်အဲ့ဒါကိုအခြေပြောမယ်ဆိုရင်လည်းအလွန်ကောင်းတယ်မာယွင်မှုအဝိဇ္ဇာအများပေါ့အထူးသဖြင့် ယုံနာကိုယုံနာလို့မသိပုဂ္ဂိုလ်တ attva လို့ထင်တယ်ငါလို့ထင်တယ်သူလို့ထင်တယ်ငါဥစ္စာလို့ထင်တယ်သူဥစ္စာလို့ထင်တယ်အမျိုးမျိုးအထင်မှားတွေကိုအခြေခံပြီးတော့တက္ကာယဒိဋ္ဌိဆိုတဲ့မြားညောင်ဟာစူးတယ်ငါငါဥစ္စာလို့ထင်ပြီးဆိုရင်ဒိဋ္ဌိမြားရဲ့တဏှာမြားရဲ့စူးတယ်လို့မြတ်စွာဘုရားအဲ့လိုဟောတယ်အဲ့ဒီမြားတဲ့စင်းကိုငါလွဲလို့နှုတ်ပေးနိုင်တဲ့လူလဲ တခြားမမြင်ဘူးလို့မြတ်စွာဘုရားသူကသူလည်းသိတယ်လို့မဟာကရုဏာဉာဏ်ကိုဖော်ပြတဲ့နေမှာအဲ့ဒီအတုံးလုံးလေးအဲ့ဒီစကားလုံးလေးရှိတယ်တတ္တဝါတွေကမြားစုလို့ဖြက်ဖြက်လူနေတယ်အဲ့ဒီစုနေတဲ့မြားကိုငါဘုရားကလွဲလို့လည်းတခြားနှုတ်ပေးနိုင်တယ်လို့မမြင်ဘူးဒါကြောင့်တတ္တဝါတွေမြတ်စွာဘုရားအလုံးမသနာကျင်လာတယ်လို့ပြောတယ်တဲ့ဟုတ်လားအဲ့တော့ကိုယ်စိတ်ရဲ့အခြေအနေကိုကိုယ့်ကိုမှန်မှန်ကန်ကန်တော့နားလည်ဖို့လိုမယ်နော်အစဉ်ပြေးနေတာလားမပြေးသေးတာလားမပြေးသေးဘူးမပြေးသေးဘူးနော် ဘာကြောင့်တရားအထုတ်သင့်လဲဆိုရင်စိတ်တွေအဆင်မပြေသေးလို့အဆင်ပြေအောင်တရားအထုတ်ရတာပါလို့ပြောတတ်ဖို့လိုတယ်ရည်ရွယ်ချက်လည်းရှိရမှာနော်ငါစိတ်တွေအဆင်ပြေစေမယ်စိတ်တွေကောင်းအောင်လုပ်မယ်စိတ်တွေချမ်းသာအောင်လုပ်မယ်စိတ်တွေငြိမ်းအေးအောင်လုပ်မယ်ဘဝဆိုတာစိတ်ဆင်းရဲရင်ဆင်းရဲတဲ့ဘဝပဲလေစိတ်ချမ်းသာမှချမ်းသာတဲ့ဘဝလို့ပြောမှာပြောရမှာဟုတ်လားပိုင်ဆိုင်မှုများလို့ချမ်းသာတဲ့ဘဝလို့ပြောလို့မရဘူးပိုင်ဆိုင်မှုတော့များပါရဲ့စိတ်ဆင်းရဲမှုတွေကပိုင်ဆိုင်မှုနဲ့အတူလိုက်များနေတယ်ဆိုရင်အဲ့ဒီလူရဲ့ဘဝကိုဘယ်လိုပြောမလဲ ဆင်းရဲတဲ့ဘဝလို့ပဲပြောရမှာပေါ့ဟုတ်လားဒါကြောင့်နံပါတ်1ကာထာလေးကိုကောင်းကောင်းလေးခံစားတတ်ပါစေနော်။ဘာကြောင့်တရားအထုတ်ခိုင်းတာလဲမြတ်စွာဘုရား။စိတ်တွေချမ်းသာအောင်လို့စိတ်တွေငြိမ်းအေးအောင်လို့ဟုတ်လား။တစ်ချိန်မှာလောကဓာတ်တရားတွေတွေ့လာရင်လည်းပဲစိတ်တွေငြိမ်းအေးအောင်ချမ်းသာအောင်ထားတတ်အောင်လို့ကြိုတင်ပြီးတော့လေ့ကျင့်သုံးအားဖြင့်လည်းပဲမလုပ်သင့်ဘူးလား။လုပ်သင့်တယ်။ဒါပထမကတာ။ဘုန်းတို့ချိန်တိုလေးအတွင်းမှာထိရောက်အောင်ပြောရမယ်နော်။ နောက်ဒုတိယဂါထာမြတ်စွာဘုရားဘယ်လိုဆက်ဟောလို့ဥဒ္ဒေထာဒိဋ္ဌိတေထာဒါနံသိက္ခတတန်တိယမာဝပမတ္တိဝိညာယမစ္ဆုရာဇာအမောဟိတဝတ္တနုဤတဲ့အဓိပ္ပာယ်ကဘာပြောတော့ဆိုတော့ဥဒ္ဒေထာထကြကုန်တော့နိတိတေထာထိုင်ကြကုန်တော့ဒါလေးကတော့တူတယ်နော်ဒါကြထားခိုင်းုံနဲ့မကအောင်ထိုင်ကိုထိုင်လိုက်ထိုင်မှပို့ပြီးတော့လုံလာဝရိယလေးကထက်တန်လာတာဟုတ်ဟုတ်လားနော်ထားကြကုန်တော့ထိုင်ကြကုန်တော့ဒဏ္ဍန်သိက္ခတတန်တိယ ဒီစကလုံးလေးကကောင်းပါဒန်လန်မြင်းမြင်းမြန်မြန်တိတ်ကထကျင့်ညံဘာအတွက်ကျင့်ရမှာတော့တန်တိယငြိမ်အေးခြင်းအတွက်ဟုတ်လားဒန်လန်တိတ်ကထတန်တိယတန်တိယကိုစိတ်နှလုံးလေးငြိမ်ဖို့အေးဖို့အတွက်တိတ်ကထကျင့်ရဘလို့လစ်ကျင့်ရမှာဆိုဒန်လန်ဆွဲဆွဲမြဲမြဲကျင့်ရမယ်တဲ့နော်ခဏကျင့်လို့ကျင့်တယ်လဲမကျင့်တယ်လဲလှုပ်လို့ထိထိရောက်ရောက်ကြီးအောင်မြင်မှာမဟုတ်ဘူးနော်ဒါကြောင့်ကိုယ်စိတ်နှလုံးငြိမ်အေးဖို့အတွက် ဆွဲဆွဲမြဲမြဲလေ့ကျင့်ရတယ်တဲ့ဘုန်းဘုန်းတို့ကစိတ်နှလုံးငြိမ်းအေးအောင်မလေ့ကျင့်ဘူးဆိုရင်တစ်ဖက်ကမလိုလားအပ်တဲ့အတိတ်တွေကဘလို့ထွက်လာတော့ဆိုတော့စိတ်နှလုံးပူလောင်အောင်လေ့ကျင့်နေတယ်လို့ကြီးဖြစ်တယ်ဒါကိုမြင်ဖို့လိုရနော်မိမိရောရောပေါ်ပေါ်ဆားဆားနေခြင်းကအိုမတိလိုက်ဖဲနဲ့သူကလေ့ကျင့်မှုတစ်ခုကိုစဉ်ဆက်မပြတ်သူကလုပ်နေရရောက်တယ်ဘာလေ့ကျင့်နေတာလဲအဲ့ဒီချိန်မှာနော်လောဘဖြစ်စရာတွေ့ရင်လောဘဖြစ်ဖို့သူလေ့ကျင့်တယ် စိတ်တူစရာတွေ့ရင်စိတ်တူဖို့အတွက်သူလေ့ကျင့်ဟုတ်လားတနည်းအားဖြင့်တော့အ ਨੇ ဆုံးတော့မိမိရောဘောဆဆနေနေတာကြီးကွာစားအလေ့ကျင့်ဆိုကြီးပဲအဲ့ဒါနောက်ဆုံးကြတော့အဋ္ဌကာထာလေးနဲ့ပြောလိုက်မယ်ဟုတ်လားအဲ့တော့ဘုန်းတော်ကငြိမ်းအေးအောင်လေ့ကျင့်ရင်လေ့ကျင့်ငြိမ်းအေးအောင်မလေ့ကျင့်ဘူးဆိုရင်မငြိမ်းအေးအောင်လေ့ကျင့်ပြီးသားအော်တိုမက်ဖြစ်တယ်ရေကိုလောင်းချလိုက်မယ်ဆိုလို့ရှိရင်သူအနေရအောင်စီးသွားဒါသူ့ရဲ့ပင်ကိုသဘောပေါ့နော်ရေကိုအပေါ်ပြန်ရောက်ဖို့ကြိုးစားတယ်ဆိုတာက အားထုတ်ရတဲ့သဘောတမင်လို့ယူရတဲ့သဘောရှိတယ်အဲ့တော့ငြိမ်းအေးအောင်လုပ်တဲ့အလုပ်ကရေကိုအပေါ်ရအောင်လုပ်တယ်လို့သူကတမင်လုပ်ရတယ်မငြိမ်းအေးအောင်ရှုပ်ထွေးအောင်ပူလောင်အောင်အဲ့ဒီလိုလုပ်တဲ့ကိစ္စကတမင်လုပ်เสียရမလို့ဒီတိုင်းထားလိုက်ရင်သူကအဲ့ဒီဘက်ကိုထိုးဆင်းသွားတယ်သူကဒါကသူ့ရဲ့အနုတ္တယသဘောလို့ပြောကြစရာနော်အစင်ကိန်းနေတာတန်တရားလုံးကဒါကိုကျွန့်ကျင်လာတာဒါလုံနေကြအခုဒီတိုင်းနေလိုက်အဲ့ဒါကိုမကြိုးစားပဲနဲ့ အဲ့ဒီကိစ္စကအောင်မြင်အထမြောက်မြန်ဒါကိုမြင်ဖို့လိုတယ်ဒါကြောင့်မြတ်စွာဘုရားလေ့ကျင့်ရမယ်ဘလို့လေ့ကျင့်ရမှာတော့ငြိမ်းအေးဖို့အတွက်ဆွဲဆွဲမြင့်မြင့်လေ့ကျင့်ရမယ်အဲ့ဒီလိုဆွဲဆွဲမြင့်မြင့်လေ့ကျင့်ခိုင်းတာဘာကြောင့်ခိုင်းရတာတော့ဟောနောက်ထပ်အကြောင်းပြချက်တစ်ခုဒီကထားထဲမှာထပ်တွေ့ရတယ်မမိကြလားမသိဘူးသင်ခဏခဏဟောနော်ဒီကထားလေးလေးပုဒ်ကိုနောက်ထပ်အကြောင်းပြချက်ကမှာပြောတယ်မာဝပမတ်တေဝိညာယမစ္ဆုရာဇာအမောဟိဋ္ဌဝတ္တနုခိ ကိုမေ့နေတာကိုတဲ့သင်မင်းကြီးကတနေရာနေကြည်ပြီးတော့ဒီအကောင်လေးတွေမေ့နေကြတာဒင်းတို့တော့ငါနဲ့တွေ့မှပဲပဲနဲ့နဲ့နှိပ်ဆက်လိုက်အောင်ပဲလို့သင်မင်းကြီးကဒါတွေအကုန်လုံးကတင်စားပြောတာဟုတ်လားသင်မင်းကတကယ်တနေရာနေစိုက်ထိုင်ဆောင်ပြီးတော့ကြည်နေတာဘယ်ရှိမလို့သင်မင်းဆိုတာတည်တတ်တဲ့ဒီခန္ဓာကိုယ်ကြီးကိုသင်မင်းလို့ပြောတာဒါပေမဲ့ချို့စကားတွေကအဲ့လိုလေးပေါ်လွင်အောင်ဥပမာလေးနဲ့တင်စားပြီးတော့ပြောမှပို့ပြီးတော့စိတ်ထဲမှာနားလည်မှုရှိတာ အဲ့တော့သေမင်းကြီးကကိုမေ့နေတာကိုသိပြီးတော့တဲ့တကယ်သေမင်းကြီးနဲ့တွေ့တဲ့အခါသူနဲ့တွေ့တဲ့အခါမှာမင်းငကိုတော့ကမေ့နေတဲ့အခါခုငါနဲ့တွေ့ပြီးသိရောကွာဆိုပြီးတော့စိတ်ရှိလက်ရှိနှိမ့်ဆက်တာကိုမခံရစေနဲ့တဲ့မာဝပမတ်တိဝိညာယမစ္ဆုရာဇာအမောဟိတဝတ္တနုကိမစ္ဆုရာဇာဒါဘုရားကိုယ်တိုင်သုံးတယ်မစ္ဆုဆိုတာသေခြင်းရာဇာဆိုတာမင်းမင်းဆိုတာအားလုံးကိုအစိုးရတဲ့အရာ မင်းလို့ခေါ်တာပေါ့လားအဲအားလုံးကိုနောက်ဆုံးအနိုင်ယူပြီးတော့နော်လွှမ်းမိုးနိုင်လို့မင်းလို့သာပြောမှရှင်တော့သေခြင်းရမှာတကယ်မင်းအစ်စ်ပဲဟုတ်လားဘသူမှသူ့ကိုမလှန်နိုင်ဘူးနော်သေနေတယ်မေဇူရာသာသေမင်းတည်ပမတ်ဒီမေးလျော့ကုန်သောဟောတင်တို့ကိုဝိညာယတိ၍နော်ဝတာလူကေမိမိအလိုတို့လိုက်စီသည်ကိုကတ္တဝါပြု၍မာအာမောဟိထမတွေးဝေပါစေလင့်တဲ့ ဒီလူတွေမေ့နေတယ်လို့သိပြီးတော့ဝတ္တာနုခေသူ့အလိုကိုလိုက်စီသေခြင်းရဲ့အလိုကိုဘုန်းဘုန်းတို့ကလိုက်ရမှာဟုတ်လားအဲ့မှာသူစိတ်ရှိကိုယ့်ကိုဘာလို့တုံလုံးကြောက်ကြအောင်မှွေနှောက်ပြစ်သေခြင်းနဲ့တွေ့တဲ့အခါမှာသေခြင်းနဲ့နီးနီးကပ်ကပ်တွေ့လာတဲ့တတ္တဝါတွေကိုတချို့တွေ့ဘူးမှာပါနော်သေကလေးလူတွေဟုတ်လားအဆင်ပြေတာများလားအဆင်မပြေတာများအဆင်မပြေတာများနော် ကြောက်ရွံ့တဲ့စိတ်ဆင်းရဲတဲ့စိတ်ပင်ပန်းတဲ့စိတ်စိတ်တိတ်မကြတဲ့စိတ်နော်တကယ်ကိုချမ်းချမ်းသာသာမြင်ရတဲ့လူကိုအော်အားကြသွားအောင်ငြိမ့်အေးသွားအောင်ကြည်နူးသွားအောင်စံပြအနေနဲ့သေးပြသွားနိုင်တဲ့လူအလွန်အလွန်ရှားတယ်။တံဝေကကိုပဲသူတို့ပေးထားခဲ့တာ။သိလား။သိတဲ့လူတွေဟာကြံတဲ့လူတွေဘာလို့ပေးထားလဲ။တံဝေကတွေပေးထားတယ်။ကြည်ထားအဆင်မပြေဘူး။မင်းတို့ရောအဆင်ပြေမလား။အတန်တိတ်ကြိုးသွားတာနော်။ ဘာဘူးလို့တေကန်လေးမှာအဆင်မပြေဖြစ်ကြရတာတော့တေမင်းနဲ့တွေ့လာတဲ့အခါမှာကြီးကြီးလေးလေးအေးအေးချမ်းချမ်းဖြစ်အောင်ရင်ဆိုင်နိုင်စွမ်းဆိုတဲ့အသိဉာဏ်ပညာကိုလုံလောက်အောင်မရှာခဲ့ဘူးအဲ့ဒီအသိဉာဏ်ပညာမရှိဘူးတကယ်တေခြင်းတရားဆိုတာရှောင်းလဲလို့မှမရဘူးလေတေမဲ့သဘာဝကြီးပဲတေမှာပဲကြောက်ကြောက်ကြောက်ကြောက်ဘလို့ပဲနေနေကြီးကြီးမကြီးကြီး तू อ่ะအဲ့ဒါကိုနားကိုမလဲဘူးမင်းတို့က तू ဘလို့နီးနဲ့တုံပြန်တုံပြန် तू အသေးချင်းကြာတေမှာပဲဘုန်းဘုန်းတို့ကအသိဉာဏ်ရှိတဲ့လူသားတွေဖြစ်တဲ့အတွက်တေခြင်းကိုတကယ်တမ်းက အဆင်ပြေပြေရင်ဆိုင်နိုင်သွားတဲ့ပေခြင်းကိုအဆင်ပြေပြေရင်မဆိုင်နိုင်တာဟာအတိညာမဲ့တယ်လို့ထင်ထင်ရှားရှားပြသရာရောက်တယ်ရတ္တပါဠမထေရပြောတာရှိတယ်ခဏခဏပြောဥပါတယ်ဥစ္စာရှိတဲ့လူရောဥစ္စာမရှိတဲ့လူရောသေတာပဲပညာမရှိတဲ့လူရောပညာရှိတဲ့လူရောသေတာပဲ ဒါပေမဲ့လို့တဲ့ပညာမရှိတဲ့လူတွေကတေခြင်းနဲ့တွေ့ရင်တုံ့လုံချောက်ချာကြောက်ရွံ့စိုးရိမ်ထိတ်လန့်ပြီးတော့တေကြရတယ်ပညာတကယ်ရှိတဲ့လူတွေကြတော့တေခြင်းနဲ့တွေ့တဲ့အခါမှာတီတီငင်ငင်အေးအေးချမ်းချမ်းတေကြရတယ်ဥစ္စာပစ္စည်းကြောင့်တေခြင်းကဘာမှမထူးခြားဘူးပညာရှိခြင်းမရှိခြင်းကြောင့်တော့တေခြင်းနဲ့တရားဟာထူးခြားတယ်ဒါကြောင့်ဥစ္စာပစ္စည်းတဲ့အတိဉာဏ်ပညာသီးသားတယ်တန်ဖိုးကြီးတယ်လို့သူတော်ကောင်းတွေပြောကြတာတဲ့ဟုတ်လားခုဒီမှာမြတ်စွာဘုရားက တရားအားထုတ်ဖို့အတွက်ဘာလို့ပြပြီးတော့တိုက်တွန်းနေတာလဲမင်းတို့သေမှာနော်သေတဲ့အခါအဆင်ပြေအောင်မင်းတို့ဘယ်လောက်များလှုပ်ထားကြလို့သေခြင်းကိုပြပြီးတော့အဆင်ပြေပြေခြင်းဆိုင်တန်စွမ်းရှိဖို့ကြိုတင်ပြင်ဆင်ဖို့ဆိုတဲ့ရှုတော့ကနေကြည့်ပြီးတော့တိုက်တွန်းနေတယ်လို့မဆိုဘူးလားမဆိုနိုင်ဘူးလားဆိုနိုင်တယ်နော်အဲ့ဒါကိုလှလှပပဘယ်လိုတင်စားပြောလို့ ပမတ်တိမိစုရာဇာတင်မင်းသည်ပမတ်တိမေးလျော့ကုန်သောဟောတင်တို့ကိုဝိညာယတိ၍ဝတန်တု၏မိမိအလိုသို့လိုက်စီသည်ဖြစ်၍မာအာမောဟိတမတွေးဝေပါစေနှင့် တွေးဝေတယ်ဆိုတာဆင်းရဲနေတာတချို့ဆိုရင်တတိတွေမေ့တတိမရတစ်ချက်ရတစ်ချက်ဘာမှကိုမသိနော်အဲ့ဒီအခြေအဲ့ဒီစိတ်အခြေအနေကမျက်နှာကြာကောင်းလားတတိဆန်တကောင်ရဲ့စိတ်အခြေအနေနဲ့ဘာအသိမထူးဘူးတေဂာနီးမှဖြစ်နေကြတာဟုတ်လား တကယ်တမ်းတရားရှိတဲ့လူကြတော့အဲ့လိုမဟုတ်ဘူးပဲချိန်သေးမယ်ဆိုတာတော့တချို့ကြိုးပြီးတော့တည်တယ်မတည်တော့မှလာခြင်းတဲ့အချိန်လာသူကပုံမှန်ပဂရိအနေထားတိုင်းနေနိုင်တယ်တကယ်တည်တယ်ဆိုတာတကယ်ဘုန်းတို့ပြီးဓမ္မရှုလောင်းကနေပြီးတော့ကြည်ရင်ရုပ်တံတွေဆင်ဆက်မပြတ်ဖြစ်သွားတဲ့သဘောပဲဒါပေမဲ့ဒီဘဝရုပ်တံဆုံးပြီးတော့နောက်ဘဝရုပ်တံအသစ်ဖြစ်တယ်အဲ့ဒီနှစ်ခုကြားထဲမှာကာလမချဘူးဒါပေမဲ့ तू ကကြီးမားတဲ့အပြောင်းအလဲကြီးတစ်ခုတော့ဖြစ်တယ် ဒီဘဝယုံနာနေဆက်ဖြစ်တဲ့ခုနယုံနာနဲ့အခုယုံနာမတူဘူးအပြောင်းလဲနဲ့သွားတာဒါတိဒီအပြောင်းလဲကဘာမှမတင်ရှာဘူးဒီလူဒီလူဒီဒီစိတ်ကူးလေးနဲ့ဟုတ်လားဘယ်သူနဲ့တိထားတယ်ဘာတတ်ထားတယ်တရားတွေကပြောင်းမသွားဘူးတင်ညာရဲ့အစွမ်းရောင်ရှိနေတယ်ဘဝဒီပြက်ပြီးတော့နောက်တစ်ဘဝအသစ်ဖြစ်တယ်ဆိုတဲ့သိချင်းကြတော့အဲ့လိုမဟုတ်တော့ဘူးသူကလည်းမမှတ်မိတော့ဘူး သူသင်ထားတာတွေလက်သိပြီးတော့မသိတော့တချို့တော့တချို့ကြောင့်လည်းသိသိသေးတယ်နော်အဲတချို့ကြတော့ရင်ဘွားကိုမှတ်မိတာရှိတယ်ရင်ဘွားသင်ထားတဲ့ပညာလေးတွေနီးနီးဆန်းဆန်းချို့ငငယ်လေးနဲ့ဉာဏ်ကြီးရှင်ဖြစ်တာတွေရှိရဲ့လေဂီတပညာရှင်တွေချို့ဘာမှမသင်ရဘဲနဲ့တက်နေတာအော်စရာချို့စာမသင်ရဘဲနဲ့တက်နေတာဒါပါတော့အရင်ဘွားဟာပါသွားတာဟုတ်လားတတိအနေနဲ့ပါသွားတာဒါဒီအများစုကတော့ဘာမှမသိတော့ဟုတ်လားတတိယုတ်တည်နဲ့ဆင်ဆက်မပြတ်ဘာလို့တာနော်ဖြစ်တာလေ ဖြစ်နေတဲ့သဘောပဲတကယ်ကဘာမှကာလမချဘူးအခုဒီဘဝလည်းပဲအခုပြီးအခုဖြစ်တာလည်းပဲဒီနေ့ပြီးမနေ့ပြန်အဲ့လိုဖြစ်တယ်လို့ဒီဘဝပြီးနောက်ဘဝဘာမှဟိုဒါပဲဒီခွေးဖြစ်သွားတဲ့ဟေ့ဆိုရင်အာအလွန်ကြီးမားတဲ့အကြောင်းလဲယုံနံတော့ယုံနံပဲနော်အပြောင်းလဲရတော့ဘလို့ကြီးသွားအည်သွေးကအရန်ကြကြတယ်အဲ့ဒီအခုပြောင်းရကြောက်စရာကောင်းတယ်ဒါကြောင့်တေခြင်းတရားကိုဘုန်းဘုန်းတို့ကအစဉ်ပြေပြေရင်ဆိုင်နိုင်ဖို့လို့စဉ်းစားတဲ့အခါမှာ တေဂာနီမှာမကြောက်မရွံ့မထိတ်မလန့်တည်တတ်ဖို့လိုတယ်ဆိုတဲ့ရှုထောင့်နဲ့မကပဲနဲ့အဲ့ဒီလောက်တင်မြင်ရမှာမကပဲနဲ့ဘာဘာဆက်မြင်ဖို့လိုဆိုတေခြင်းကအရေးကြီးတယ်တေခြင်းအဆင်မပြေရင်နောက်ဘဝရဲ့အစာလေးကအယုံဆိုးလိမ့်မယ်အကြီးတန်လိမ့်မယ်ငရဲရောက်လို့ဆိုလို့လို့ငရဲနဲ့သွားစားအတိတ်ကပြန်စားတဲ့ကိစ္စနော်ပြန်ပြန်စားဘယ်ဟာစားအိဆန်လေးသွားစားဆိုအဲ့တေခြင်းကဘလောက်ဘဝမှာအရေးပါတဲ့ကိစ္စဆိုတော့ဘဝမှာအရေးကြီးဆုံးကိစ္စလို့တောင်ပြောနိုင်တယ် တော့ရှင်းစဉ်အခါမှာဖြစ်တဲ့အနေအထားတွေကဘလောက်မှကြီးမားတဲ့အပြောင်းလဲကိုမဖြစ်စေဘူး။တေခြင်းနဲ့နှိုင်းစာလိုက်ရင်ပြောပါလေ။တေခြင်းကြောင့်ဖြစ်တဲ့အပြောင်းလဲကအလွန်ကြီးမားတဲ့အပြောင်းလဲကိုဖြစ်စေနိုင်တယ်။ကောင်းရင်လည်းဒါထက်ပိုကောင်းတယ်လည်းဆိုရင်လည်းဒါထက်ပိုဆိုးသွားနိုင်တယ်။ဒါကြောင့်တေခြင်းလေးကိုဘုံဘုံတော့အဆင်ပြေပြေရင်ဆိုင်နိုင်ဖို့တေဂါလိမှာချမ်းချမ်းသာသာတေနိုင်ဖို့ဆိုတဲ့ မျှော်မှန်းချက်ရှိဖို့လိုလို့ချမ်းချမ်းသာသာချမ်းချမ်းသာသာတည်ပြီးတော့ချမ်းသာတဲ့ဘဝလေးကိုလည်းရဖို့ဆိုတဲ့စိတ်ကူးလေးနဲ့လည်းပဲတည်ခြင်းကိုအစဉ်ပြေချောမွေအောင်ဘုံဘုံတို့ကကြိုတင်ပြီးတော့မလုပ်တဲ့နော်ပြင်ဆင်တဲ့လေ။ဟောနည်းနည်းပုံပေါ်လာပြီနော်။အဲ့လိုဆိုရင်ဘာကြောင့်တရားအထုတ်တဲ့လဲဘာကြောင့်ရသော်ဘုရားတရားအထုတ်ရမယ်လို့ပြောတယ်လေ။တည်ခြင်းတရားကိုအစဉ်ပြေပြေရင်ဆိုင်နိုင်စွမ်းရှိဖို့ဟုတ်လား။အဲ့တော့သေခြင်းတရားကိုဘယ်လိုနည်းနဲ့အစဉ်ပြေပြေရင်ဆိုင်နေလို့ရှိမှာအောင်ဆိုအမှန်တော့ပညာပါပဲဒါကိုသိထားတယ်နားလည်ထားတယ် တကယ်သိထားတယ်နားလည်ထားတယ်ဆိုရင်ဒါနဲ့ပတ်သက်လာတော့ဒါနဲ့တွေ့ကြုံလာတဲ့အခါမှာဘာမှတုံ့လုံးစရာမရှိဘူးလေတနည်းပြောရရင်တော့လည်းပဲရှုထောင့်တစ်မျိုးကနေကြည့်ပြောရရင်တော့လည်းပဲတေခြင်းကိုကြောက်တယ်ဆိုတာမတေခြင်းလို့ပဲမတေခြင်းဘူးဆိုတာကလည်းနေခြင်းတာပဲလောဘပဲဘဝတဏ္ဍာပေါ့နော်ဥပါဒဏ်အဲ့ဒီအစွဲတွေဥပါဒဏ်တွေအာကြီးရင်အာကြီးတဲ့လောက်ဒီလိုတေခြင်းကိုကြောက်မှာပဲအခုတချို့နေရာတကာကြောက်နေတာညာလည်းကြောက်တယ်သွားရအဲ့အာကြီးတဲ့လူတွေကဥပါဒဏ်အာကြီးလို့ ပြက်ပြက်မှကြောက်တယ်သူကဒီဟာဒီအနေထားလေးကိုသူကအပွန်းအပယ်မခံနိုင်ဘူးဟုတ်တယ်မို့လားအဲ့တော့တရားအထုတ်ခြင်းအပြင်ဒီယုံနာကိုစဉ်ဆက်မပြတ်သတိထားပြီးတော့ကြည်နေတဲ့လုပ်ငန်းစဉ်ကိုလေ့ကျင့်အားလေ့ကျင့်ခြင်းအပြင်ယုံနာရဲ့သဘာဝအိစ္ဆဒုက္ခအနတ္တကိုနားလည်လာတာနဲ့အမျှဒီဥပါဒံအစွဲလန်းတွေမမွန်းမှုတွေမဖြစ်သွားဘူးနေသွားတယ်အဲ့ဒါနေတာနဲ့သူကတရားမှသိပြီးတော့မကြောက်တော့အမှန်ကန်လည်းသိလာတယ်တရားမှကြောက်လို့လည်းလွတ်တဲ့ကိစ္စမဟုတ်ဘူးနဲ့ကြောက်တာအပူကြီးပဲလေတကယ်လားအပူကိစ္စပဲ ဘာမှအပြောင်းလဲမရှိဘူးကြောက်လို့နောက်ဆုတ်ပေးမယ်လို့ထင်လားသိချင်းဟာတစ်ဆက်ကတော့နောက်ဆုတ်ပေးမှာမဟုတ်ကိုကြောက်နေတာကိုလည်း तू မသိပါဘူးတကယ်ကအဲ့တော့ဘုန်းတော်ကအပူလုပ်တွေအကျိုးမရှိတဲ့လုပ်တွေလုပ်လုပ်နေတာတကယ်ကကြောက်နေတယ်ဆိုတာအဲ့ဒါဘာမှမလုပ်ဘူးဉာဏ်မရှိလို့ပေါ့နော်အမှန်မသိလို့ပေါ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အမှန်မသိလို့ဟုတ်လားဒါကြောင့်တရားအထုတ်ခြင်းအပြင်ဆွဲမဲ့မှုကိုရှော့ချမယ်အမှန်သိမှုတွေကိုမြင့်တယ်မယ်ဒီနည်းနဲ့သိခြင်းတရားကိုဘုန်းတော်တွေဟာအစဉ်ပြေပြေရင်ဆိုင်နေစွာရှိလာနိုင်တယ် သေခြင်းတရားကြီးကကိုယ့်ကို तू ကြိုက်တယ်လို့ကြည်စေလို့မရမင်းမင်းသေခြင်းသေပေါ့။နောက်ရှင်တော့ဘုန်းဘုန်းတို့ပါတော့သေခြင်းက तू အလိုရှိတဲ့အတိုင်းလုပ်သွားမှာနော်ဒီမှာစာထဲမှာတိကျပြောထားတယ်။ तू မေ့မေ့ဒီတတ္တဝါတွေမေ့နေတာကိုသိပြီးတော့ဗါတတ်တော့ဝတ္တနုကေမိမိအလိုတို့လိုက်စီတီကိုကတ္တဝါပြုတ်၍မာအာမောဟိထမတွေးဝေမတွေးဝေစေပါနဲ့။ तू ကြိုက်တယ်လို့ကြီးလုပ်ပြီးတော့ကိုယ့်ကိုငွေနောက်ချောက်ချသွားအောင်မလုပ်ပါစေနဲ့လို့ပြောတာ။အဖြောင်းပြောရလို့ရှင်သေခြင်းတရားရဲ့နှိမ့်ဆက်တာကိုတရားမသိရင်ဘုန်းဘုန်းတို့ဟာ ခံရလိမ့်မယ်တရားမသိရင်ဒီအနေအထားစုကဘုန်းတော်မလွန်မြောက်နိုင်ဘူးဒါကိုကြော်လွှားနိုင်ဖို့အတွက်အစဉ်ပြေပြေရင်ဆိုင်နိုင်ဖို့အတွက်မလုပ်ကြမှာတော့တရားအထုတ်ကြနှစ်ပုတ်ရှိရင်တော့ပထမဘာသာကဘာပြပြီးတော့တိုက်တွန်းတာတော့ဟိုမှာအစဉ်မပြေသေးဘူးပူစဲလောင်စဲပင်ပန်းစဲဆင်းရဲစဲဟုတ်လားဒီအနေထားလေးကိုတော့အခြေခံအရင်ကြာကြာနားအခြေခံကြာကြာနားလည်ဖို့လိုရနော် အဲ့ဒီမကောင်းတဲ့အခြေအနေကနေကောင်းတဲ့အခြေအနေကိုပြောင်းလဲနိုင်ဖို့အတွက်မှန်မှန်ကန်ကန်လေ့ကျင့်အားထုတ်ခြင်းလို့ဆိုရယ်သတိပဋ္ဌာန်တရားကိုအားထုတ်ကြရတယ်ပေါ့ဟုတ်လားဒုတိယကထာကျတော့ဘာပြတိုက်တွန်းတော့သေခြင်းကိုပြပြတိုက်တွန်းတော့သေခြင်းနဲ့တွေ့မလို့အဆင်ပြေအောင်လုပ်ဘာကြောင့်တရားအားထုတ်တဲ့တယ်လဲဘာကြောင့်တရားအားထုတ်ရတာလဲတရားကောင်းစင်အဲ့ဒါပဲဟုတ်လားခုနှစ်ချက်ရှိပြီနော်နောက်တတိယကထာတတိယကထာဘုံသေချာလေ့လာကြည့်တဲ့အခါမှာကိုမိတဲ့ဉာဏ်နဲ့စဉ်းစားကြည့်တော့ သူ့ကြတာနှစ်ချက်ပြပြီးတော့တိုက်တွန်းထားဘာကြောင့်ခုချိန်မှာတရားအထုတ်တဲ့လဲယာယဒေဝမနုဿာသတိတာဒိဋ္ဌံတိအဋ္ဌိကတရထေတံဝိတ္တိကခနောမဥပိစ္ဆနာခနာတိတာဟိသောစန္တိနိရိယမိသမပိတာအဲရကြပြီလားဒီကထာလေးယာယဒေဝမနုဿာသတိတာဒိဋ္ဌံတိအဋ္ဌိကတရထေတံဝိတ္တိကဒါလေးကတပိုင်းပြောထားတယ်ယာယဒေဝမနုဿာသတိတာဒိဋ္ဌံတိအဋ္ဌိက လောကမှာရှိရှိသမျှနတ်တွေပြမတွေလူတွေအိဆန်တွေတတ္တဝါတွေအကုန်လုံးဟာဘာလေးကိုအမိပြုတ်ပြီးတော့သူတို့ယက်တည်နေကြတာလို့လို့မေးရင်လိုချင်မှုရချင်မှုဖြစ်ချင်မှုဆိုတဲ့လောဘလေးကိုအမိပြုတ်ပြီးတော့တီးနေကြတာတဲ့ဘုံဘုံတို့ကပြောရရင်လောဘပေါ်မှာယက်တည်နေကြတာတတ္တဝါတိုင်းကလောဘပေါ်မှာယက်တည်နေကြတိတာတိဋ္ဌံတိအဋ္ဌိကလိုချင်တဲ့စိတ်နဲ့ဖြစ်ချင်တဲ့စိတ်နဲ့ဘဝမှာနေနေကြတာအဲ့ဒီလိုချင်ဖြစ်ချင်စိတ်ကြောင့်ပဲဒီယုံ nant တွေကစဉ်ဆက်မပြတ်ဖြစ်အောင်မှာ ယုံနဲ့လေးဖြစ်ရင်ယုံနဲ့လည်းပတ်သက်တဲ့ဒုက္ခတွေခံရမှာဟုတ်လားအခုဘဝမှာအိုရတယ်နားရတယ်သိရတယ်ချစ်သူနဲ့ကိုရတယ်မချစ်သူနဲ့တွဲရတယ်ကိုဖြစ်ချင်တာမဖြစ်ကိုမရချင်တာရကိုရချင်တာမရဟာခြောက်လက်ပဲရင်းအောင်ဒုက္ခတွေတွေ့တယ်ဆိုတာဘာလို့လို့အဲ့ဒီဒုက္ခတွေကိုဒိုင်ငံလက်ခံနေတဲ့ဘဝခန္ဓာကြီးစာဖြစ်လို့ဇာတိဟာအဓိကအကြဆုံးအမြင်သာဆုံးအကြောင်းတရားပဲ။အောက်လို့ဆင်းရဲတာလို့ဆင်းရဲတဲ့ဘဝကိုရလို့ဆင်းရဲတာ။ အဲ့ဒီအကြောင်းတရားကိုမြင်မှဒုက္ခချုပ်အောင်လုပ်လို့ရမှာနော်။ဘာကြောင့်ဆင်းရဲလဲ၊ညာကြောင့်ဆင်းရဲလဲ၊အပေါ်ယံတွေရှောင်မြင်အဲ့ဒါတွေဖယ်ဖို့ကြောလားဘယ်တော့မှမပြီးဘူးအဲ့ဒီဒုက္ခမလွတ်ဘူး။ကျမကြီးမကောင်းလို့ဒုက္ခရောက်တယ်။အင်းအဲ့လိုမြင်သူကကျမကြီးကောင်းအောင်လုပ်မှာပဲသူက။ကျမကြီးကောင်းတော့ငြိမ့်သွားမလို့ထင်တယ်။ကျမကြီးကပြီးတော့လည်းမကောင်းတာလာမှာပဲ။ပြီးတော့လည်းမကောင်းသေးရမှာနော်။ရုံမာတဲ့လူတွေနဲ့တွေ့လို့ဒုက္ခဒုက္ခရောက်ရတာလို့လည်းသွားမထင်နဲ့။အပေါ်ယံပဲဟုတ်မယ်။အဲရုံမာတဲ့လူနဲ့တွေ့လို့ဒုက္ခရဆိုရုံမာတဲ့လူတွေအကုန်ထုတ်တတ်မလား ကိုယ်လည်းအဲ့လိုလည်းမလုပ်နိုင်ဘူးလေဟုတ်လားပြီးတော့သူတို့မရှိဘူးဆိုလည်းနောက်ထပ်ရုံမှတဲ့လူတယောက်နဲ့ထပ်ပြီးတော့လေတွေ့ရနိုင်သေးတာလေအဲ့တော့ဘုန်းဘုန်းတို့ကဒုက္ခအကြောင်းဒုက္ခဘာကြောင့်ဖြစ်တယ်လဲဆိုတဲ့အကြောင်းတရားကိုရှားတဲ့အခါမှာမြတ်စွာဘုရားရှားပြထားတာကိုနိမိပြီးတော့မှန်မှန်ကန်ကန်ရှားတတ်ဖို့လိုတယ်မြတ်စွာဘုရားနိဒာနဘကတယုတ်ပါဠိတော်မှာဒုက္ခရဲ့အရင်းအမြစ်တွေကိုရှားပြတာရှိတယ်ဘာကြောင့်သိရတာလဲဘာကြောင့်နားရတာလဲအဓိကဒီဟာနှစ်ခုပဲနာခြင်းသိခြင်းပဲကျန်တဲ့ဒုက္ခတွေကလူတွေကဒီဒုက္ခနှစ်ခုကိုမမြင်လို့ကျန်တာတွေကိုရှောက်တဲ့ပုံကြီးချက်ပြောနေတာ တကယ်မနာသေးလို့ကရင်ပေါ်မှာနော်ကင်ဆာယောဂါနဲ့လာပိုင်းလောက်ပဲအသက်ရှင်တော့မဲ့ဘဝမျိုးကိုစိတ်ကူးနဲ့ရောက်ကြည့်ပါလားကျန်တာတွေဘာအရေးကြီးအောင်မလို့ထင်လဲစဉ်းစားနော်ခဏနေသေတော့မယ်လို့လုပ်ကြည့်ပါလားကျန်တာတွေဘာအရေးကြီးမလဲဘာမှအရေးကြီးဘူးအရေးကြီးတဲ့လူလည်းတယောက်မှမရှိတော့ဘူးအဲ့ဒီချိန်မှာဟုတ်လားအဲ့တော့နာခြင်းသေခြင်းကိုဒုက္ခဒုက္ခလို့ဘုရားပြောသွားတဲ့ဥစ္စာကိုဘုံဘုံတို့ကအဲ့ဒီလောက်ထင်ရှားတာကိုပဲမမြင်ဘူးထင်ရှားတာကြီးကိုမမြင်ဘူးဆိုရင်တော့ ဒီလူရဲ့မျက်စိကတော်တော်ကိုမွဲနေပြီဆိုတာသိကြတယ်မုံမုံမမလေးကိုမမြင်တာမဟုတ်ဘူးထင်ရှားလာဖို့ပဲအမြင်ဘာလို့ဒုက္ခရောက်တာလဲမွေးဖွားခဲ့ရလို့ဒုက္ခရောက်တာတကယ်တမ်းမွေးဖွားတာဘာကြောင့်မွေးဖွားတယ်ခုနကတော့လူချင်းမှုဖြစ်ချင်းမှုရချင်းမှုဘဝအကြောင်းမှမသိပဲနဲ့ဘဝပေါ်မှာမက်မုံမှုမျိုးစုံနဲ့ဘုံတို့ကချင်းကပ်နေတာလားအဲဒါကြောင့်ဒုက္ခဆက်ကြီးကလဲနေတာခုဒါကိုပြောနေတာမြတ်စွာဘုရားယာယဒေဝမနုဿာသဒေဝဆိုတာပြမပါပါတယ်နတ်တွေပြမတွေ ဟုတ်လားမနုဿလူတွေရှိရှိသမျှတတ္တဝါတွေကတိတ္တဒိဋ္ဌံတိအဋ္ဌိကလောဘလေးပေါ်မှာမှီပြီးတော့နေနေကြတာတဲ့အဲ့ဒီလောဘကတရထေတံဝိတ္တိကလွန်မြောက်ဖို့ခဲရင်တဲ့အစိတ်တစ်ခုလိုလဲပြန့်နှံ့နေတယ်အဲ့ဒီလောဘကနေလွတ်မြောက်အောင်ဥခတ်ကြတဲ့အဲ့တော့တရားဘာကြောင့်အထုတ်ခိုင်းလဲဆိုတော့ဒီပါဠိတော်လေးကိုကြည့်ပြီးတော့ဘလို့အဖြေရအောင်ဆိုတော့လောဘလက်ကလွတ်ဖို့အတွက်တရားအထုတ်ခိုင်းတာလို့အဖြေတစ်ခုရလာတယ်ဘာလို့လောဘလက်ကလွတ်စေချင်တာလို့ဆိုတော့ ဒုက္ခအလုံးရဲ့အစကိုသူကကြီးသွားသွားပြီးတော့ဖြစ်စေနေတာဒုက္ခအလုံးရဲ့အစကဘာလို့ဇာတိဟုတ်လားအဲ့ဒီဇာတိဆိုတာကိုဘယ်သူကအဓိကဒိုင်ခံပြီးတော့ဖန်တီးဖန်တီးနေတာလဲလို့မေးရင်တဏှာလောဘကဖန်တီးတာကာမတဏှာဘဝတဏှာဝိဘဝတဏှာတဏှာသုံးမျိုးကိုမြတ်စွာဘုရားတပတ်ဆက်ကြပါဠိတော်မှာဘယ်လိုဟောတော့တဏှာပောနောဘဝိကဘဝတစ်ကိုတက်တက်တက်တက်ပြီးတော့ဖြစ်စေတဲ့အရာဘဝဖြစ်လာပြီဆိုတော့မှဘဝဒုက္ခတွေခါစီခံရတာဖြစ်လို့ခံရတာနော် ဒါကြောင့်မြတ်စွာဘုရားမဖြစ်အောင်ကိုနီလံပေးနေတာကျုပ်တို့ကတဏှာမျိုးလုံးနဲ့ကြည့်ပြီးတော့မဖြစ်မဖြစ်တရားကိုကြိုက်ကုန်မကြိုက်ဘူးဖြစ်ချင်းနေတာရှင်ပဲအဲ့ဒီဖြစ်လို့ကိုခံနေရတာနိဗ္ဗာန်ဆိုတာမဖြစ်တရားနော်မဖြစ်ဒုက္ခဖြစ်ဒုက္ခတဲ့အဲ့ဒါနားထဲကိုစွဲအောင်တာမှတ်တာနားတော့လဲသေးမှာမဟုတ်ဘူးဟုတ်လားနားမလဲသေးလေမှတ်တာဘာလဲတော့မဖြစ်ဒုက္ခဖြစ်ဒုက္ခဖြစ်ရင်ဒုက္ခပဲ ဒုက္ခမေဝါယိတမ္မုဒိဒုက္ခဒိဋ္ဌိဝိရိယနိညာတဒုက္ခတမ္မုဒိနိညာဒုက္ခနိရောဓစတိဒုက္ခပဲဖြစ်ပြီးတော့ဒုက္ခပဲချုပ်သွားတာဒုက္ခကလွဲလို့ဘာမှဖြစ်နေတာမရှိဘူးဒုက္ခကလွဲလို့ဘာမှတကယ်ချုပ်သွားတာလည်းမရှိဘူးတဲ့နားလည်းကိုအလုံးခက်တယ်နော်ဒါနိဗ္ဗာန်ကိုမြင်ပြီးတော့မှအပြည့်အဝနားလည်မဲ့စကားတွေပါဟုတ်လားဒါမဲ့ဘုန်းဘုန်းတို့ကဘုရားရဲ့အဆုံးအမကိုနော်တွေ့ခွင့်ရတဲ့ပုံကိုယ်တွေဖြစ်တဲ့အတွက်ကြောင့်အဲ့ဒီမြတ်စွာဘုရားရဲ့အဓိကချမှတ်ပေးထားတဲ့လမ်းကြောင်းကိုမလို့မလို့လိုက်ရမယ်ဘုရားမဖြစ်ဖို့ပဲသင်ပေးတာ ရုပ်တည်နဲ့နေဖြစ်နေဒုက္ခဖြစ်မှာပဲကျန်တဲ့အပေါ်ရန်ဒုက္ခတွေကိုမပြောဘူးနော်ဘလို့ပဲအဆင်ပြေနေနေယုံနာကိုဝါစာမူရင်းကဒုက္ခပဲတကယ်ကဟုတ်လားအဲ့ဒီဒုက္ခတွေကနေလွတ်အောင်လို့မြတ်စွာဘုရားတရားကိုအထုတ်ခိုင်းတာအဲ့ဒုက္ခကဘာကြောင့်ဖြစ်ဖြစ်နေအောင်ဆိုဒီလောဘကြောင့်ဒုက္ခကဖြစ်ဖြစ်နေတာအဲ့ဒါမလို့လောဘလက်ကလွတ်အောင်ကူလို့ပြောတာအဲ့လောဘလက်ကလွတ်အောင်ကူဆိုတာဒီဘဝခန္ဓာလက်ကဒီဘဝခန္ဓာမဖြစ်အောင်လှုပ်လို့ပြောတာ ਨੇ အတူတူပဲလောဘဟာဒုက္ခကူရိယသစ္စာလေ ဒုက္ခသမုဒယသစ္စာဘာကိုဖြစ်စေတာလဲဒုက္ခသစ္စာကိုဖြစ်စေတာပေါ့ဟုတ်လားအဲ့တော့ तू ကဒီဘဝခန္ဓာဒုက္ခကြီးကိုဒါလိုက်ဘုံတော့ဖယ်ရှားလို့မရဘူး။ तू ဘာကြောင့်ဖြစ်တယ်လဲလို့သူ့ရဲ့အကြောင်းတရားကိုရှာပြီးတော့မှအဲ့ဒီအကြောင်းတရားကိုဖယ်ရှားလို့ရတာ။ဘဝကိုဘုံဘုံတော့မကြိုက်လို့ဘဝဒုက္ခမှနားလေလို့ဘဝကိုဖယ်ခြင်းနဲ့ဘဝဒုက္ခတွေချုပ်ခြင်းနဲ့ဆိုရင်သူ့ကိုဘုံဘုံတော့ပယ်လို့မရဘူး။ तू ကသိအောင်လုပ်ရမယ့်အရာနော် ဝခန္ဓာဟာဒုက္ခဖြစ်တယ်ဒါအမှန်တရားဒုက္ခသစ္စာဘာလို့မှမသစ္စာလဲပိုင်းခြားသိအောင်လုပ်ရမယ့်သစ္စာပြီးပြီးပြင်းပြင်းရှင်းရှင်းလင်းလင်းပြက်ပြက်သားသားတကယ်ကိုသိအောင်လုပ်ရမယ့်သစ္စာဒါဒုက္ခပဲဒီမကောင်းတဲ့တရားပဲလို့သိအောင်လုပ်ရမှာဟုတ်လားဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားကဘာလို့လောဘလောဘကဘာလို့မဲ့သစ္စာပယ်ရမယ့်သစ္စာဟုတ်လားလောဘဒီဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားဒါအမှန်တရားကြီးပဲဒုတိယသစ္စာပယ်ရမယ့်သစ္စာ ဟုတ်လားအခုမြတ်စွာဘုရားပယ်ရမယ့်သစ္စာကိုပယ်ခိုင်းနေတာဘာတော့ရည်ရွယ်ချက်ကဒုက္ခသစ္စာကြီးချုပ်ငိမ့်သွားဖို့နောက်ဆုံးနိရောဓသစ္စာကိုမျက်မှောက်ပြုနိုင်ဖို့အဲ့ဒါအတွက်ရည်ရွယ်ပြီးတော့သမုဒယသစ္စာကိုပယ်ခိုင်းနေတာအဲ့ဒါကိုပြောတာတရထေတံဝိသတိကံဝိသတိကံနော်အစိတ်တစ်ခုလိုပြန့်နှံ့နေတဲ့လွတ်မြောက်ဖို့အလွန်ခဲရင်းတဲ့ဒီလောဘကိုဝိသတိကလို့သုံးတာဒီမှာအဲ့ဒါကတော့တရထေတရထေတံနော်တရထကူးမြောက်ကြတယ်နော်လောဘကိုရည်ရင်လို့သဘောထား ကိုဟိုဘက်မှာချမ်းသာတဲ့နေရာရှိတယ်တင်စားပြောတဲ့စကားတွေနော်ဟိုဘက်ကန်းနဲ့ဒီဘက်ကန်းဆိုတဲ့တရားနာဘူးတယ်မို့လားဒီဘက်ကန်းဆိုတာဒုက္ခတွေရဲ့အဆူပုံဟိုဘက်ကန်းဆိုတာဒုက္ခချက်ကနေပါအဲ့ဒီနှစ်ခုကိုခြားထားတာကပါရေတွေကခြားတာလေအတဝရေလို့သုံးတယ်ဟုတ်လားဒီမှာတော့လောဘကိုပဲတခုလေးပြောနေတယ်တရထကူးမြောက်ကြပါလို့ဆိုကူးခိုင်းတာဆိုရေကူးခိုင်းတာပေါ့ပါရေတော့လွတ်မြောက်နိုင်ခဲ့တဲ့လောဘတိဟုသောရေပြင်းခြင်းကိုလွတ်အောင်ကူးအဲ့ဒါမှဒီဒုက္ခတွေချုပ်သွားမယ် ဟုတ်လားဒါကြောင့်တရားဘာကြောင့်အားထုတ်ရတာလဲဆိုရင်ဒါအမြင့်မားဆုံးရည်ရွယ်ချက်ဖြစ်သွားပြီဒါကြတော့ဟုတ်လားဘောဒုက္ခတွေကနေလွတ်မြောက်အောင်တရားအားထုတ်ရတာဟုတ်လားဒါကြောင့်မလို့ဘုန်းတို့ကိုရင်ဝတ်ပြီးရဟန်းပြုပြီးဆိုရင်ဘာလဲတော့ဒီဘဝတန်လျာကလွတ်မြောက်ဖို့အတွက်တန်တာရဝတ္တဒုက္ခတောမောဇနထာယဟုတ်လားတန်လျာဝတ်ရှင်းရဲမှလွတ်မြောက်ပါရစေခြင်းအကျိုးမှာဟုတ်လား ဒီအထိမသွားကြဘူးနော်ဘုန်းဘုန်းတို့မြတ်စွာဘုရားအဆုံးအမကိုလိုက်နာပါတယ်လို့ဆိုတဲ့ပုံကိုယ်တွေကအများစုကဒီအထိမသွားကြဘူးဟုတ်လားတကယ်တမ်းကဒီဘဝခန္ဓာကိုစွန့်နိုင်အောင်ကြိုးစားဘာကိုစွန့်နိုင်မှဒီဘဝခန္ဓာကစွန့်ရရောက်မှာတော့လောဘကိုစွန့်နိုင်မှာရောက်မှာဒါကြောင့်ဘာကြောင့်တရားအထုတ်ခိုင်းတာလဲလို့မေးရင်လောဘကိုစွန့်နိုင်ဖို့တရားအထုတ်ခိုင်းတာဟုတ်တယ်ပရိပဒံတရားကိုအထုတ်ရင်လောဘကဖြစ်နေရလဲဒီယုံနံပေါ်ဖြစ်နေတာပဲယုံနံပေါ်မှာအမျိုးမျိုးအမှားထင်ပြီးတော့ဖြစ်နေတာ အဲ့ဒါကိုအမှားမထင်အောင်အမှန်တိုင်းသတိထားနေကြာရင်မဖြစ်သွားဘူးအမှန်သိပြီးတော့တင်းဟာလိုချင်စရာမဟုတ်ဘူးမမိုးစရာမဟုတ်ဘူးဆိုတာကိုနားလည်မှုမြင့်လာတာနဲ့အမြန်လောဘမဖြစ်သွားဘူးတော့နေနေသွားဒီနည်းနဲ့ပဲဘုန်းဘုန်းတို့ဟာလောဘကိုချုပ်ဆုံးစေရဟုတ်လားဒါကြောင့်တတိယအဖြေလေးရတယ်နော်ဘာကြောင့်တရားအထောက်အထားတော့လောဘကိုကူးမြောက်နိုင်ဖို့ဘာကြောင့်လောဘကလက်ကလောဘလက်ကလွတ်မြောက်အောင်ကူးမြောက်ခိုင်းတာတော့ဒုက္ခတွေချုပ်ဆုံးသွားစေဖို့သူကဒုက္ခရဲ့အကြောင်းဖြစ်နေလို့သူ့ကိုလွတ်မြောက်အောင် ဒါဒီကဒါလေးကဒါတဝက်ပဲရှိသေးတယ်နောက်ထပ်၃ဝါဒကျန်သေးတယ်။ယာယဒေဝမနုဿာသတိတံဒိဋ္ဌံဒီအဋ္ဌိကတရထေတံဝိတ္တိကံဒီတိပြီးသွားပြီနော်။နောက်ထပ်ပါဆက်ပြောတော့ခနောမှာဥပိစ္ဆေကခနာတိတာဟိသောစံတိနိရိယံပိသမပိတာ။နော်ခနောမှာဥပိစ္ဆေကဟောတင်တော့ခနောအခွင့်ကောင်းသည်မာဥပိစ္ဆေကမလွန်ပါစေလင်။အခွင့်အရေးတွေမဆုံးယုံပါစေလင်လို့ ဲဒါလိုလောဘလက်ကလွတ်မြောက်အောင်ဆောစောပြောတဲ့တေခြင်းတရားကိုရင်ဆိုင်နေစွမ်းရှိအောင်ဆောစောပြောခဲ့တဲ့ကိုယ့်ရဲ့စိတ်တွေချမ်းသာလာအောင်သုံးချက်ပြောခဲ့ပြီနော်အလွန်မွန်မြတ်တဲ့ဒီအလုပ်ကိုလုံနိုင်ခွင့်အထုတ်နိုင်ခွင့်ဆိုတဲ့အခွင့်အရေးအကောင်းဆုံးအနေထားတဲ့အခုဘုန်းတို့မှာရနေပြီတဲ့အဲ့ဒါလေးကိုဆုံးရှုံးစေနဲ့လို့ပြောတာခနောမှာဥပိစ္ဆကဩတင်တို့အားခနောအခွင့်အရေးဒီမှာဥပိစ္ဆကမလွန်ပါစေနဲ့လွန်သွားပြီဆိုဘာလုပ်မရဘူးနော်ကမနေ့ကလွန်ခဲ့ပြီမနေ့ကဘုန်းတို့ဘာလုပ်လို့ရလဲ လွန်သွားပြီလွန်သွားပြီနော်မနေ့ကပြောတယ်မနေ့ကဟာတော့ဘာလုပ်လို့မရဘူးပြီးသွားပြီဘယ်တော့မှကိုဘာမှလုပ်လို့မရတော့သူရှိကိုမရှိတော့အဲ့တော့အခွန်ကြီးကတစ်ချိန်မှာလွန်သွားမှာနော်မလွန်သေးခင်မှာပါတယ်လက်တွေ့အသုံးချပြောတာနော်မာအောင်ခနောမှာဥပိ္ပစေကခွန်ကြီးကိုမလွန်ပါစေနဲ့တဲ့လွန်ရင်ဘာဖြစ်မှာလဲခနာတီတာဟိသောစံတိနိဒိယံမိသမတ်ပိတာအခွင့်အရေးကိုလွန်စေမယ်ဆိုရင်အခွင့်အရေးကိုသုံးမချလိုက်ရဘူးဒီလိုပဲရောင်းပေးပေးနဲ့ အချီလီကုန်သွားတယ်ဘာမှဟုတ်ဟာမရလိုက်လို့ဆိုရင်ဘာဖြစ်နိုင်ရောနော်ခဏတီတာဟိတောဆန်တီအခွင့်အရေးကိုလွန်စေရင်မင်းအများကြီးစိုးရင်ရလိမ့်မယ်ပူလောင်ရလိမ့်မယ်တဲ့ဘယ်တိစိုးရင်ရနိုင်လို့ပူလောင်ရနိုင်လို့နိရိယံမေသမတ်ပိတာအခက်မသိရင်ငရဲရောက်လို့ပူရတဲ့အထိပူရနိုင်တယ်တဲ့နော်စဉ်းစားနော်အခွင့်အရေးကိုရှုံရှုံစေမယ်ဆိုရင်အခက်မသိရင်ငရဲရောက်တဲ့အထိ နော်ပူမှုလောင်မှုဆင်းရဲမှုပယ်မမှုကိုဘုန်းဘုန်းတို့ဟာရသွားနိုင်တယ်အဲ့တော့ဒါကပါလေဘာကြောင့်တရားအထုတ်ခိုင်းတယ်လဲဆိုတာကိုဒီကထာမှာဒုတိယအချက်အနေနဲ့နော်အကြောင်းပြချက်ပေးထားတဲ့အနေထားတစ်ခုလို့မဆိုနိုင်ဘူးလားဆိုနိုင်တယ်အခွင့်အရေးရာလုံးလေးလုံးလို့ပြောတာနော်ဒါလေးကကြုံခဲဆုံခဲလေးပါဒီနေ့ကဘုန်းဘုန်းတို့သင်လိုက်တဲ့ကထာလေးမှတ်မိသေးလားကိသောမနုဿတိလာဘောကိစ္စမေဇာနာဇီဝိတံလူဖြစ်ရခဲ့တယ် အိတ်ဆန်လေးတွေတရားထုတ်လို့မရဘူးဒီအတီတုညံတွေကိုလုံနိုင်တဲ့အည်သေးသူတို့စိတ်မှာမရှိဘူးဘာလို့လို့ကိုဘလောက်ချစ်လို့မှသူတို့အဲ့ဒီအခွင့်အရေးဟုံးလို့တုတ်ပြီလို့မရဟုတ်လားအိရှောမနုဿပိလာပေါ့လူဖြစ်ရရခဲ့တယ်ရထားတယ်နော်ပြီးတော့ပါအိရှံမစ္ဆာနာဇီဝိတံလူရှင်လည်းအသက်ရှင်ဖို့ခက်တယ်တဲ့ကိုမသေးသေးဘူးရှင်းနေတယ်သိရင်မလုပ်ရမှာမဟုတ်နော်ပြီးတော့ပါပြောတယ်အိရှံတရမတာဝနာကိရှောဗုဒ္ဓနာမဟုတ်ပါတော့သူတော်ကောင်းတရား မှန်ကန်တဲ့အကျင့်လမ်းစဉ်ချမ်းသာကြောင်းနီးလန်းတွေကိုဘုန်းဘုန်းတို့မှာနာယူခွင့်ရတယ်အလွန်ခဲရင်တာကြီးရရနော်အဲ့ဒါမျိုးဆိုပဲပွင့်ထုံးခဲ့လို့ပေါ့အဲ့ဒီခဲရင်မှုကြီးတွေဘုန်းဘုန်းတို့မှာကြုံနေတယ်စုံနေတယ်ဟုတ်လားဘုရားရှင်ဆိုကြီးပြောတာတခုရှိရဲ့နော်လူလည်းဖြစ်တော့သာသနာနဲ့လည်းတွေ့တော့ကျမကြီးတွေကလည်းကောင်းတော့နောက်ထပ်ပါလိမ့်မယ်တုံလေးတုံတွေ့တော့ပါအိမ်ကြီးကြီးဆောက်ရမယ်ဆိုတာဆရာတော်ကြီးကတော့အဲ့လိုကြပြဆန်ဆန်လေးတွေပြောတတ်တယ် ဟုတ်လားလွတ်တာပါလဲဆိုအခွင့်အရေးပေါ့တလုံးနဲ့ပြောရတယ်အဲ့ဒီအခွင့်အရေးကိုဘုန်းဘုရားဆုံးရှုံးစေမယ်ဆိုရင်မဖြစ်သွားဘူးလို့တစ်ချိန်မှာပူလောင်ရလိမ့်မယ်ခဏတီတာဟိသောစံတိအခွင့်အရေးကိုဆုံးရှုံးစေသူဟာပူလောင်ရလိမ့်မယ်ဘယ်ထိပူလောင်ရနိုင်တော့နိဒယံမိတမပိတာအခန့်တဲ့ငရဲရောက်သွားသည်အထိပူရနိုင်တယ်လောင်ရနိုင်တယ်တဲ့အဲ့ဒီပြဿနာကိုခုထိုင်ရင်းနဲ့ဘုန်းတို့ဖြေရှင်းလို့ရတယ်နော်မရှင်းဘူးဆိုရင်မလုပ်နိုင်ရဘူးအဲ့ဒါကဖြုံးတီးနေတာပေါ့ဟုတ်လားဖြုံးတီးနေတာ ဖြစ်နိုင်권ကလေးတွေကိုဘာမှအသုံးမချဘဲနဲ့လွန်လွန်လွန်လွန်သွားတာစက္ကန့်နဲ့အမျှမလုပ်နေတော့အခွင့်အရေးလေးတက်တက်တက်တက်နဲ့ကုန်းနေတာဟိုကလာမေတီမေလေးရောမော်ဒီမောင်ကန်းနဲ့နေနေတာသူတို့ကဘာဖြစ်နေတော့ပုံမှန်ကုန်းနေတာပုံမှန်ကုန်းနေတာဒီလိုဒေသနာလေးတွေကရွတ်ပေးရတယ်ကိုယ့်ကိုသတိပေးနေတာဟုတ်လားကာထာဘယ်နှပုတ်ရှိပြီဆိုသုံးပုတ်ဟုတ်လားအဲ့တော့ဒီနေရာမှာဘုန်းဘုန်းတို့တချို့တရားအထုတ်ကြတာတွေထဲမှာဟိုကျမ်းမာရေးကောင်းဖို့တရားအထုတ်ကြတာရှိတယ် စိတ်ဓာတ်တွေခိုင်မာဖို့အတွက်တရားထုတ်ကြတာရှိတယ်အမျိုးမျိုးပေါ်ဒီလောကီအကျိုးလေးတွေကိုမျှော်ဝပြီးတော့တရားထုတ်ကြတာလည်းရှိဒါလည်းဘုန်းတော်တော့အထုတ်တဲ့လေလို့ထင်ဘုန်းဆိုတရားအထုတ်ရင်းနဲ့အဲ့ဒီနှိမ့်ကြတဲ့ရည်ရွယ်ချက်လေးတွေပျောက်ပြီးတော့ဖြစ်တဲ့နဲ့မြင်မာတဲ့ရည်ရွယ်ချက်တွေလည်းချလာနိုင်တယ်အခုကဘာပတ်ပြီးတော့တရားပြခဲ့တယ်ဆရာကြီးဥက္ကုံရင်ကဆိုတရားစာအထုတ်တော့ဘာလို့အထုတ်တာခေါင်းကိုက်ကအထုတ်တာကဘာပတ်ပြီးတော့ယောဂကုတာဘယ်နိုင်ငံမှာသူ့ယောဂကိုပြောင်းအောင်ကုနိုင် မပြောက်ဘူးပေါ့လေအကြောင်းတိုက်ဆိုင်တော့မပြောက်တာပေါ့ဆရာကညံ့လို့လည်းဟုတ်ချင်မှဟုတ်မှာပေါ့ဟုတ်လားဒါပေမဲ့တရားအထုတ်လိုက်တော့ပြောက်သွားတယ်ဟုတ်လားအပြောက်သွားရုံနဲ့မကဘူး तू ကနောက်ပိုင်းကျတော့ယောဂပျောက်ဖို့အတွက်တရားအထုတ်တာမဟုတ်တော့ဘူးတတန်တရားလုံးဆွဲလာတဲ့ကိလေသာယောဂပျောက်ဖို့တော့ယောဂပျောက်သွားယောဂအဆင့်အဆင့်မြင့်ယောဂကိုပါပယ်တော့မှာဒီဒီအခုဘုံဘုံတို့နားလည်ထားတဲ့အပေါ်ကယောဂဆိုတာတကယ်တမ်းကဘဝရနေတယ်များဘယ်တော့မှမပျောက်ဘူး तू ကပျောက်လဲအခဏနဲ့ ပြီးရင် तू ပြန်တွေ့မှာ तू ဟုတ်လားဒီဘဝတတ်တာနောက်ဘဝပြန်တော့တွေ့မှာ तू တကွေးမတွေ့တကွေးတွေ့မှာ तू ကယောဂတော်တဲ့ကျင်းနေတာတကယ်ကျင်းလဲနေတာဟုတ်လားတကယ်ပြောင်းအောင်ပြုရမယ့်ယောဂပါတော့ကိလေသာယောဂတကယ်ပြောင်းအောင်ပြုရမှာဒါပထမရည်ရွယ်ချက်ကအရင်ကြီးမမြင့်မားပြီမလို့တရားအထုတ်ဖြစ်သွားတယ်ဆိုရင်ကိုပဲမှန်ကန်တဲ့ရည်ရွယ်ချက်စီရောက်လာနိုင်တယ်နန္ဒမင်းသားတရားနန္ဒမင်းသားလူထွက်ခြင်းတယ်ဆိုတော့ဘုရားမြတ်စွာဘုရားတောင်းရင်သာခေါ်သွားတယ်မှတ်မိတယ်မဟုတ်လားလက်သမီးလေးတွေလှလိုက်တာ သူ့ရဲ့ဇနီးလောင်ဇနဗရကလျာဏီလောင်မြောက်ဦးနဲ့တူတယ်လို့ဖြစ်သွားဟုတ်လားအဲ့တော့မြတ်စွာဘုရားမင်းနတ်သမီးလေးတွေလူရင်လို့ရှင်တရားအထုတ်လို့ခိုင်းတာတရားအထုတ်ရင်မင်းနတ်သမီးလေးတွေရအောင်ငါလုပ်ပေးမယ်အာမခံတာနော်မြတ်စွာဘုရားအဲအထုတ်တယ်ဘာလို့အထုတ်တာနတ်သမီးလူရင်လို့အထုတ်တာနောက်ပိုင်းတော့မဖြစ်သွားရဟန္တာဖြစ်သွားပထမရည်ရွယ်ချက်ကတော့မမှန်ခဲ့ဘူးမကောင်းခဲ့ဘူးဒါပေမဲ့လမ်းကြောင်းကမှန်နေတဲ့အခါကျတော့အကုန်လုံးကသူ့အလိုလိုတည့်သွားတယ်အဲ့တော့ဘုန်းတော်ကတရားအထုတ်တဲ့ သတိပဋ္ဌာန်လမ်းကြောင်းမှာရောက်ဖို့ကအဓိကဘလို့စိတ်နဲ့ပဲလှုပ်လို့ဟုတ်လားဘုံမအဲ့ဒါပဲဒါကြောင့်ဝေဘုရှိတော်ကြီးဆိုလို့ရှိရင်သူကဘာအမှသိပြီးတော့ထူးထူးထွေးထွေးပြောလာလာဝင်လေထွက်လေထိအဲ့ထိတာကိုပဲသိတယ်ကျန်တဲ့တရားတောင်သိပြောထိတာကိုပဲသိနေတာပဲအဲ့ဒီကိစ္စအကုန်လုံးကိုရှင်းသွားစီမယ်လင်းသွားစီမယ်လို့တိထားလို့ဒါကိုပဲပြောလိုက်တာဟုတ်လားခုလည်းဘုန်းတော်ကသတိပဋ္ဌာန်လမ်းကြောင်းမဟုတ်ဘူးလားရှောက်ဖို့အရေးကြီးဆုံးပဲကျွန်တော်တို့သူမှန် ကျုံလို့ပြောတာပါလေဘယ်လောက်ကြာသွားပြီလို့တရားဟောတာတနားကြီးနီးနီးတောင်ရှိအောင်နော်တော့နောက်ထပ်တကားတာကျန်သေးတယ်ဒီကားတာလေဒီပုတ်ထဲမှာအဲ့ဒါလေးကတော့သူတရားအထုတ်နီးလေးပေးထားတာတရားအထုတ်နီးကတော့မျက်မှောက်ကြမှာဘုံတို့အကျေပြောမှာနော်ဒီနေ့တော့အဲ့ဒါလေးအကျဉ်းလေးပဲဘုံပြပြောလိုက်မှာဟုတ်လားကာထာလေးဆုံးသွားတုတ်တန်လေးတို့ဆုံးသွားပမာရောရဇောပမာရောပမာရာနုပတိတော်ရဇောအပမဒေနဝိဇာယအပဟိတလမတနောပမာရောရဇော မေမေရောရောပေါ့ပေါ့ဆာဆာသတိမရှိဘဲနဲ့ဖြစ်တယ်လို့လေးနေနေတာအညစ်အကြေးပဲတဲ့အဲ့ဒါစိတ်နှလုံးကိုအညစ်အကြေးတွေဖုံးလိုက်တယ်ပမာဒဆိုတာကနော်အညစ်အကြေးမြူအညစ်အကြေးဆိုတာမြူဆိုတာမျက်စိနဲ့မြင်ရဒီမှန်ကလေးတွေကြားလာလို့ရှိရင်စာရေးလို့ရတယ်မြူတွေတင်းနေတာဟုတ်လားကိုယ်ခန္ဓာမှာလည်းမြူနဲ့ထွက်တဲ့ချွေးနဲ့ပေါင်းပြီးတော့ကြီးဆိုတာဖြစ်တယ်မြူကနေရာတိုင်းမှာရှိတယ် အဲ့ဒီမြူတွေဟာအရာတိုင်းမှာတင်းနေသလိုနော်ဘုံဘုံတို့မေးလျော့မှုနဲ့နေမယ်ဆိုရင်အဲ့ဒါမြူတင်တော့မှသူကတဖြည်းဖြည်းလေးနဲ့တင်းနေတာပမာရောရဇောပမာဒာနုပတိတော်ရဇောတဲ့ဟောထပ်ပြောတယ်ပမာဒာနုပတိတော်မေးလျော့ခြင်းသို့ကြားရောက်စေတတ်သောကြီးမားသောမေးလျော့ခြင်းသည်လည်းပဲရဇောသူလည်းအညစ်အကြေးပဲတဲ့မေးလျော့ခြင်းကိုနှမျိုးခွဲပြောတာမေးလို့မေးနေတာလေးကတစ်မျိုးမေးနေတာအမှတ်မရဘူးကုသိုလ် တရားလောက်ရမှာလည်းအမှတ်မရဘူးကိုတွေးနဲ့ကိုမေ့နေတာဒါတမျိုးနော်နောက်မေးလျော်ခြင်းဟာမေးလျော်ခြင်းသို့အဖန်ဖန်ကြားရောက်စေတတ်သောမေးလျော်ခြင်းတဲ့သိကြပါစို့ပို့ပြီးတော့ရှင်းအောင်ပြောရရင်ကိုကအလုပ်တစ်ခုကိုသူတော်ကောင်းအလုပ်နဲ့မဆိုင်တဲ့အလုပ်တစ်ခုကိုလုပ်မယ်လို့နော်ကြည်ရချက်ချပြီးတော့လုပ်လိုက်ပြီဆိုရပါစို့အဲ့ဒီအလုပ်နဲ့ဆက်ဆက်ပြီးတော့အာနောက်ထပ်အလုပ်အလုပ်အလုပ်တွေဟာဒီဘက်ကိုခေါင်းမလှည့်နိုင်အောင်တခါတဲ့အလုပ်ပြီးအလုပ်အလုပ်ပြီးလုပ်နေမေးလျော်မှုထောင်ချောက်ထဲကိုပဲထထပြုတ်ပြုတ်ကြကြ သဘောပေါက်လားအဲ့ဒါပါမေ့လျော့ခြင်းသို့ရောက်စီတတ်တဲ့မေ့လျော့ခြင်းဟုတ်တယ်တခါတလေဘုန်းတော်ကဇလန်းတွေအများကြီးတခါတည်းထိုင်းပြီးတော့ဖန်တီးတာကလို့ကိုမပြီးနိုင်တော့ဟုတ်လားနော်တခန်းရဇလန်းမဟုတ်ဘူးနော်တချို့ဇလန်းတွေကဘယ်လိုတွေလဲအခန်းဆက်တွေဇလန်းတွဲတွေဟုတ်လားဘယ်တော့မှစုံးမယ်တော့မသိဘူးဇလန်းတွဲတွေကတာဟုတ်လားအဲ့ဒါဘုံမအဲ့လိုပြောခြင်းပဲမေးလျော့ခြင်းတာမန်မေးလျော့ခြင်းကတော့တခန်းရပြက်ဆက်တော့နော်တခန်းပဲပြီးပြီ တချို့ဇလန်းတွေကြတခါရမဟုတ်ဘူးအတွေးလိုက်တာဟာနောက်ထပ်ပေါ်လာတဲ့ဇက်ကောင်လေးနဲ့ဟာတခါတဲ့ဇက်အိမ်လေးဖွဲ့မပြီးနိုင်မဆုံးနိုင်ကာတယ်ဟုတ်လားအဲ့ဒါတွေကဘာလဲတော့မေ့လျော့ခြင်းနဲ့အညစ်အကြေးတွေတဲ့ပမာရောရဇောပမာရောပမာဒနုပတိတော်ရဇောအပမာဒိနဝိဇာယအပဟေတလမတနောအပမာဒိနဝိဇာယအပမာဒိနတတိဆိုတဲ့အပမာဒတရားဖြင့်၎င်းဝိဇာယအမှန်သိခြင်းလို့ဆိုတဲ့အတိဆိုတဲ့ဉာဏ်ပညာဖြင့်၎င်းနှလုံး တတိနဲ့အတိအပမာဒဝိဇ္ဇာဆိုတုံးတယ်နော်အပမာဒိနဝိဇ္ဇာရပြီးတော့လေအဘဟိတန်လမတနောအဘဟိနှုတ်ပြရမယ်တဲ့တတိရဲ့အတိရဲ့တရားနှလုံးလက်ကင်ထားပြီးတော့နှုတ်ပြရမယ်ဘာလို့နှုတ်ပြရမလဲအဘဟိတန်လမတနောတန်လအတနောတန်လဆိုတာမြညောင်အတနောဆိုတာမိမိရဲ့ဟုတ်လားကိုယ့်ရဲ့စိတ်နှလုံးမှာစူးနေတဲ့ရာဂဒေါသမောဟမြညောင်ဆွဲနှုတ်ရမယ်တဲ့ဘာနဲ့ဆွဲနှုတ်ရမှာတော့တတိနဲ့ ညံနဲ့ဘုံမှာဗာလေးတောင်ကောင်းနဲ့သွားမယ်လို့ဆိုဘုံတို့ပလာယပလာယလေးတွေရှိတယ်လေဟုတ်လားသူကတခုတည်းဆိုနှုတ်မရဘူးနော်နှစ်ခုဆိုရင်အာလာခဲ့ဆိုအနှုတ်လိုက်တယ်ဇာကနာလေးတွေမွေးညက်လေးခုလည်းတတိယတစ်ဖက်ပညာတစ်ဖက်ဟုတ်လားအဲ့ဒါနဲ့ပါတော့စုနေတဲ့ညောင်ဆွတ်တော့ကောင်းတဲ့ဥမာတော့ဟုတ်လားမေးလျော်ခြင်းကိုပဲတလုံးနဲ့မြတ်စွာဘုရားအပြည့်ပြောတာနော်မေးလျော်ခြင်းအပြည့်အကြီး မေ့လျော်ခြင်းကိုရောက်စေတတ်တဲ့မေ့လျော်ခြင်းဟာလည်း MJJ ကျန်တဲ့ကိလေသာတော့အဲ့ဒီမှာထည့်အောင်ပြောသူရှိရင်ကျန်တာအကုန်လာမှာဟုတ်လားသူသူသူကတော်တော်ဆိုးရတဲ့အကြောင်းတရားပဲဒါမှမဟုတ်၄၅ပါးဟောတော်တဲ့တရားတွေကိုလိုချုပ်ခဲ့တာတော့အပမဒေနတမဒေတာမမေ့မလျော်မှုဖြင့်မေ့လျော်မှုကိုဖယ်ရှားလို့ရမှာဟုတ်မေ့လျော်မှုကြောင့်ကျန်တဲ့အကုန်လုံးအဆိုးတွေဖြစ်ကြတာဒါကြောင့်မမေ့နဲ့လို့သူပြောတာဟုတ်လားဒါနောက်ဆုံးကာထာလေးအဲ့ဒါသတိပဋ္ဌာန်တရားအထုတ်တယ်ဆိုတာ နော်တတိနဲ့ပညာနဲ့အဲ့ဒါပါတော့နော်ဝရိယဆိုတဲ့လက်ကလေးနဲ့ကင်ပြီးတော့ဒါတော့စိတ်ထဲပေါ်တဲ့ဥမာကိုပြောတာပါဟုတ်လားပါလို့ရမှာတော့စိတ်နှလုံးကိုခါရခက်အောင်စူးဝင်နေတဲ့ဒုက္ခပေးနေတဲ့ညောင်ဘယ်လိုလို့ဆွဲနှုတ်ရမယ်တဲ့ဟုတ်လားဒါဘုံတို့တဏှာရင်နီးနီးတောင်ရှိသွားပြီဒီလောက်ကြာလိမ့်မယ်လို့မထင်ဘူးဒီကာထာလေးလေးဘုတ်ကိုပြောတာခဏပဲလို့အောင်မိဟုတ်လားနားလေအောင်တွေးတဲ့အောင်လို့ဘုန်းတော်ကလည်းပြောလိုက်ရတယ်ပေါ့နော်ကိုတွေးမိတဲ့လောက်ကလေးပေါ့ဟုတ်လား တော့ပြန်ပြီးတော့အနှစ်ချုပ်ကြည့်မယ်နော်ဘာကြောင့်တရားအထုတ်ကြရတာတော့ဘာကြောင့်တရားအထုတ်တဲ့တာတော့တရားအထုတ်ရခြင်းရဲ့အကြောင်းတရားလို့လည်းဆိုနိုင်တယ်ဟုတ်လားပထမကထာဘာပြောလို့နော်အာတုရဏိကြီးကာလိတာတဏဝိဒါနာရုပ်ပတံစိတ်နှလုံးမှာနော်မြားညောင်းနေရှူးလို့တုံလုံးဖောက်ပြန်နေတယ်မြားမှန်ခါတဲ့တမင်တကောင်ဆိုလိုတာကပူးနေတယ်လောင်းနေတယ်ပင်ပန်းနေတယ်ဆင်းရဲနေတယ်ဒီအခြေအနေကိုကိုယ့်အကူဘာလို့တော့ကုစားရမယ်အခြေအနေလေးကောင်းလို့လို့ပြောတာဟုတ်လား နောက်ဒုတိယကာထာပါပြောတယ်တေခြင်းတရားကြီးကတင့်ကိုထင်းသလိုမတွေ့ရပါစေနဲ့တေခြင်းနဲ့တွေ့ရင်အဆင်ပြေအောင်တရားအထုပ်လို့ပြောတာတစ်ချိန်မှာတွေ့ရမယ်ပြဿနာဘယ်သူမှဝိုင်းရှင်းလို့မရဘူးနော်ဘယ်သူမှအကူအညီတောင်းလို့လည်းမရဒါကအလွန်အရေးပါတဲ့စဉ်းစားစရာတစ်ခုပေါ့နော်နောက်တတိယကာထာပါပြောတော့ဘဝတန်တရားဝိဒုက္ခကလွတ်မြောက်ဘဝတန်တရားဒုက္ခဖြစ်တဲ့အတွက်ကြောင့်ဒုက္ခကလွတ်မြောက် ဒီဒုက္ခတွေကိုအဓိကဒိုင်ငံဖြစ်ပေါ်စေနေတဲ့အကြောင်းတရားပါတော့တဏှာလောဘဒါကြောင့်တရထေတံဝိတ္တိကံလွန်မြောက်နိုင်ခဲ့တဲ့ဒီလောဘကိုလွတ်မြောက်အောင်ကုခတ်ကြလို့ပြောတာအဲ့ဒီကာထာထဲမှာပဲနော်လေးခုမြောက်နော်တရားအထုတ်ဖို့တင့်တော်တဲ့အကြောင်းပြချက်ကပါတော့အခွင့်အရေးလေးရနေတာဒါကိုမလွန်စေနဲ့လွန်သွားမယ်ဆိုရင်အခက်မသိရင်ငရဲရောက်တည်တည်ပူရတတ်တယ်လောင်းတတ်တယ်ဒါလည်းပဲဘုန်းဘုန်းတို့တရားအထုတ်ရခြင်းရဲ့ အကြောင်းတရားပဲနော်ဒီအခြေအနေကိုလွန်မြောက်သွားစေမယ့်အတွက်ဘုန်းတော်ကအလွန်ဆိုးရတဲ့အခြေအနေတွေကိုရင်ဆိုင်ရနိုင်တယ်ဒါချင်းချောက်တာမဟုတ်ဘူးနော်အခြေအနေမှန်တွေကိုပြောနေတာဟုတ်လားအဲ့တော့တရားအထုတ်ဖို့အတွက်ဒီမှာဘုန်းတော်အကြောင်းရှာပြတယ်နော်ဘာကြောင့်တရားအထုတ်တဲ့လဲဆိုတော့ဘယ်နှချက်တွေ့လေးချက်ခုလောလောဆယ်ချမ်းချမ်းသာသာလေးနေနိုင်ဖို့တစ်ချိန်မှာတွေ့ရမယ့်သေခြင်းတရားနဲ့တွေ့တဲ့အခါမှာအဆင်ပြေပြေရင်ဆိုင်နိုင်ဖို့ ဘဝတန်တရားဝိဒုက္ခကအပြီးတိုင်းလွတ်မြောက်ပြီးတော့ဒုက္ခတွေအကုန်လုံးချုပ်ဆုံးသွားဖို့အခွင့်အရေးရတုံးကလေးမှာမိမိရရအသုံးချနိုင်မှုအခွင့်အရေးဆုံးရှုံးရင်အခက်မသိရင်ကြီးမားတဲ့ဒုက္ခတွေနဲ့တွေ့နိုင်တဲ့အတွက်ကြောင့်အခွင့်အရေးကိုကြည့်ပြီးတော့အထောက်အကူခဏမျိုးပြောတော့၄မျိုးဟုတ်ပြီနော်ဒါကြောင့်တရားပါကြောင့်အထောက်ရတာလေဆိုတဲ့ကောင်းစဉ်လေးနဲ့ဒါဦးဇင်းတို့နော်တရားလေးတစ်ပုဒ်ဟောပြစ်တယ်ပေါ့နော်ဘာကြောင့်တရားအထောက်ရတာလဲဆိုတာလေးတွေရဲ့အဖြစ်ကိုအထိုက်လျောက် ဘုံတို့တဲတဲဝင်ဝင်နားလည်ကြလိမ့်မယ်လို့ထင်ပါတယ်နော်ဒါကြောင့်စစ်မှန်တဲ့သူတော်ကောင်းတရားကိုစ조사အထုတ်ပြီးတော့ဒုက္ခချုပ်အောင်စ조사နိုင်ကြတယ်သူတော်ကောင်းတွေဖြစ်ကြပါစေလို့ဘုံတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလုပ်အပ်သောဒါနာသီလသမာဓိပညာကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မဲ့ညာပုညမြင့်နိဗ္ဗာန်ကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတည်း